ပြီးသက်ဟောရတော့ပါလားဒီလက်ဒီလောက်ကျရှိပါတယ်မလေးကညီကောင်းအပိုင်းပေါ့အေးနဲ့ကုံဆုံးကြောက်ပြဲကြွားတဲ့ညာပေါ့ဒီကညာပိုင်းဒီကညာပိုင်းကစပြီးတော့ယုံနာတရားတွေပေါ်မှာ တက်တောက်တက်တာဝင်လေးလေးရှိတယ်ဒီဃာရိဘက်ကညာမိုင်းရှိဒီတွင်းမှာသရုဒ္ဓဆံသင်ရှားပါတယ်ဥပ္ပခါနဲ့ဥက္ကကရာတဲ့ဥပ္ပခါဆိုတာကအလိုက်ကိုရှိတော့ကောင်းတယ်လည်းမဟုတ်ဆိုးတယ်လည်းမဟုတ်ဘူးပေါ့မဆိုးမကောင်းအလေလောက်သူစိတ်ကြည်နေတဲ့သမာဓိရှိတဲ့ကြတာပေါ့ဆိုင်မှာနှစ်ပါးဒီမှာရှိတယ် ဒီဘိုင်းကဆိုတော့ချမ်းသာတဲ့ဘိုင်းကကိုယ်ရဲ့စိတ်ထဲမှာလည်းပဲအကောင်းဆုံးမရှိဘူးလေအဲဒီကောင်းဆုံးမပါတဲ့သက်တောင့်တတာနဲ့ကြားခံစားမှုတွေဖြစ်နေတယ်ကြားခံစားမှုတွေကောင်းတယ်ဥပ္ပခါသဘောဥပ္ပခါသဘောဆိုတာကတန်တလှုပ်ရှားခြင်းရဲ့နေတဲ့သဘောပဲ ဥပ္ပတပါဏသန္တတာဒုက္ခမိဆိုတော့ဘာသိတာလဲယတိရှိတဲ့အမြင်ရရှိတဲ့ဥပ္ပခါတော့လောက်ကြကြိုးပြီးတော့မြင်တတ်တဲ့အတွက်စမ်းတာပဲကောင်းနေတဲ့သူကရည်သက်တယ်ဒုက္ခလို့ခေါ်ပါလို့ဒီလိုဆိုလိုတာပါပဲစမ်းတာအောင်ဘုရားအဲ့ဒါကို တန်တဆိုတဲ့စကားကိုထောက်ပြီးတော့ငြိမ်ကောင်းငြိမ်ပြီးတော့ကောင်းနေတယ်ကောင်းငြိမ်ကောင်းဒီလိုဟောတာရှိပါတယ်ငြိမ်ကောင်းစိတ်ကောင်းငြိမ်ကောင်းငြိမ်ကောင်းကောင်းနေဒီလိုဒီတိတ်နေရတော့လူကောင်းကြီးရပြညာပိုင်းရှိပါဘူးသူတကယ်အဲ့ဒီအပိုင်းမှာဒီလိုမျိုးကောင်းတယ်ဒီကြည့်အာရုံကောင်းတယ် ဆိုတာမျိုးကောင်းအဲဒါမှလည်းသိကောင်းတော့အဲဒါတော့ပါတော့ပါပါလေဒါမှလည်းတိတိကသမနေတော့ဒီသိသိဒီကရဏရှိနေတဲ့ဒုက္ခကောင်သိပြီးတော့ပြီးတော့ဥပ္ပယပြည့်နာအရင်မှရောက်တဲ့အခါကျမှဒီသိသိနဲ့ကောင်းနေတာပါလေဒုက္ခကောင်းနေတာတတ်တာဘူးသူ့တိုက်လို့ဆိုတာသုံးခုကံခေါ်ပြီးဆိုတာကိုတတိယကံရောက်တဲ့အခါကျမှဒီသိသိကောင်းတယ်ဒီက လက်တိကောင်းပုံလနာနေလဲချင်းအရှိကအာရုံရဲ့အစနဲ့အလဲဒါလေးလည်းမသင်ကြားဘူးမြဲတဲ့နေရာချင်းဒင်းတိုက်သွားနေတဲ့ယုံနာရှင်းတာလည်းလည်းမပြီးတော့လက်ရှိကောင်းပုံလနာနေရှင်းနေတယ်တရားကြီးနဲ့ကုံဆုံးပြောက်ပြသွားတာကိုဆုတ်ဆုတ်သွားတာလေးအဲ့ဒါလေးကိုသင်ကြားတယ်အဲ့ဒီညာပိုင်းရောက်တာ မိနဲ့မြင်ခါမှာတော့မှတ်ရတာလည်းနဲ့တတိတော့ဝိသံခံရှိနေတယ်လို့မိနဲ့တန်ရောက်ပါပြီဆိုလို့ရှိရင်အမှန်တက်တာရဲ့ဒီကဘာမှအားမလဲရတော့ဥပ္ပါဒိလိုက်ရင်ဥပ္ပါဒိတော့တာခန္ဓာလည်းမဟုတ်ဘူးသိရလည်းမဟုတ်ဘူးခန္ဓာသိရကျင့်ပြီးတော့ပေါ့အလိုက်တဲ့အမြင်နဲ့သူ့ရဲ့ သတ္တရဝိသတိတဲ့ခါကြောင့်ဖြစ်တဲ့တတိသိကျဲသိကောင်းတာကိုလို့ရဟိုမောမလေးကအစအကုန်လုံးပြည်နေတာသူကိုသိကျဲတယ်အဲဒီတတိဥပဒေကြောင့်ဖြစ်တဲ့တတိရဲ့သိကျဲရောတောင်းလို့သိကျဲရရှိတဲ့သုံးတာကသဗ္ဗညညာနဲ့စတာအဲဒီပဲရောက်လာတဲ့အခါမှာသိကြည့်လို့လည်းပဲတော့ကိုယ်ကိုယ်သွား ဒီလိုချင်းဒီဃာရိကတဏ္ဍာမရောက်တဲ့အခါမှာသူဝိဉာဉ်တွေမဟုတ်ဘူးအသက်9လောက်ဒီတော့အဲ့လိုဖြစ်သွားတယ်။ကောင်းလာပြီနိုင်လည်းကြောက်ဘူး၊သူစိတ်မှုတွေလည်းကြောက်ဘူး။ထိုင်မှုတွေရှိမှုတွေနိုင်လည်းကြောက်တာဒါကဒါရှိမှုတွေကြားနေတယ်။ရှိမှုတွေဆိုတော့နံတက်တဲ့လေးတွေကြားနေတယ်။ခိုင်ရရုပ်တွေကအကုန်လုံးထုတ်ကုန်တယ်။အတူရုပ်တွေရော၊ရှင်းရရုပ်တွေရောထုတ်သွားတယ် ဒီနေ့ညပိုင်းလောက်တဲ့ကူကလက်ရှိကောင်းပုံလနာပေါ့အတူရုပ်ပုံလနာလေးထုတ်တာပြီးတော့ခိုင်နေဟာခနေဟာလျောင်းနေဟာပေါ့ကိုယ်ဟာဆန့်ဟာနေတာဆန့်နေကြပေါ့ဆန့်ရုပ်တွေအဲ့ဒါလည်းလည်းအကုန်လုံးထုတ်နေရုပ်ကန်းနေလည်းပဲထုတ်သွားတယ်နော်ရုပ်နည်းနည်းလေးတွေကြည့်ရတာရုပ်နည်းနည်းလေးတော့မှစိတ်ဝင်စားစားဖို့တော့နည်းနည်းလောက်ပဲဒီတော့အေးနဲ့တော့ရတယ် ဆိုထုတ်သွားပြီငါတို့ကညာမရောက်တဲ့အခါကျတော့ရုပ်မှုတွေကထုတ်သွားတာစိတ်ကြည့်လို့ဒီသိဖို့လိုက်ရတယ်ပဲဒါလည်းသိရှိမရှိတော့သိရှိရရတော့တာလေဒီလိုမျိုးသိရတယ်အဲဒီခါကျတော့ယောဂီကသိရှိရရရတော့တာသိရှိရတယ်ဆိုတာနှလုံးသွင်းရတယ်နှလုံးရရရတယ်ထုတ်တယ်လို့သိပြီးပို့ကြည့်လိုက်သိပြီးကြောင်းလိုက်ကြည့်လိုက်ကြောက်ပြီးတော့ကြောက်လိုက် ဆက်ပြီးတော့မတိုင်နဲ့ထားလိုက်ပြီးရင်ကောက်လိုက်ဒီလိုလုပ်တဲ့ပေးတယ်သူကအလွဲသွားပြီးတော့သူမှတ်တဲ့သဘောလေးကိုတွေ့နေတာကိုဒီနာဥပါဒကဆိုတာဘုရားကကြည့်တဲ့ပုဂ္ဂိုလ်တွေလည်းရှိအောင်လည်းပို့ဆိုးတာပဲအဲဒီတိုင်းပေါ်ရပါရမယ်ဆိုတော့ပေါ်တာကအမှကုသိုလ်ကြောက်ကြောက်ကြောက်ကြောက်ပြီးတော့ကြောက်ပြီးတော့ ဒါဒီဘက်မှာတဘာဝပဲအသက်ကိုကြည့်ရအောင်အသက်ကိုရက်သွားပါအတူရုပ်ကြီးခံရုပ်ကြီးရုပ်ကြတယ်သဘောနဲ့မှသုတ်သွားပါငုံ့လေးငုံ့လေးတော့မှသုတ်သွားတော့ဒါလိုရှိတယ်အဲဒီကကြဘာကြီးကငုံ့ပါပေါ်ရမလို့ပြီးတာပေါ်မှာပဲနေတော့မသေးပါဘူးကြားတော့ဒီရမလာရင်ဒီဘက်ရောက်တဲ့အခါမှာဒီလာမရှိပါဘူး ကျမ်းဂန်များမှာပြထားတာလက်ပြနဲ့လည်းပေါင်းစပ်ရရှိတယ်ဆိုလို့ရှိရင်အမှန်ကိုကြပါတော့ဒီဝဒနာနည်းကအတိတ်ကပုဂ္ဂိုလ်ပထမပြည့်ပြည့်အဝင်းမှာသူကလေးကတိုက်ခိုက်ကြပြီးတော့အမခဏဆိုင်ရဲ့လူဝရဏတရားကြီးရှင်းပြီးတော့စိတ်ကြီးတန်ရှင်းအဲဒီလောက်ကြည့်ရတော့အတိတ်ကမတိမ်ဝှက်လာဘူးဒါပေမဲ့ခါတိုင်းနဲ့စာလို့ရှိရင်တော့နည်းနည်းတော့တိမ်ဝှက်လိုက်တာ ရိုးရိုးနေခြင်းခါရတက်စီကပြန်တယ်တရားတွေလည်းရောက်လာတယ်တရားလေးအားထုတ်နေနေစိတ်ကလေးရှိရလာတက်စီကသူပြောက်တယ်နောက်စိတ်ကလေးရုပ်ကြမ်းရှိလာတယ်ရုပ်ကြမ်းတွေဆိုတာကလားမာရရုပ်ကြမ်းတွေပူရင်းတဲ့ရုပ်ကြမ်းတွေသမဏအေးတဲ့ရုပ်ကြမ်းတွေသမဏတောက်နေပြင်းနေလှုပ်တဲ့ရုပ်ကြမ်းတွေအဲဒီရုပ်ကြမ်းကိုသိလာတဲ့အခါမျိုးမှာသင်တဲ့တက်စီသိဖို့သွားပြီးတယ်နင်းလို့ဆိုတာဒီတိုက်တာပေါ့ စိတ်များကြီးတော့မဟုတ်ဘူးအဲဒီကနေသိရနေပြီးတော့ရုပ်ရှင်လေးတွေပါသိလာတယ်ရုပ်ရှင်လေးတွေသိပုံကတော့ကိုယ်ရဲပါပေါ့အတန်လေးတွေပါလေးတွေကြားလာပြီလေအတန်လေးတွေကြားလာသိလေးတွေပါသိအနတ်တဲ့လေးတွေပါဒါလေးတွေကသိလာတယ်ဒါရုပ်ရှင်ခေါ်တယ်ဒီကတော့ရုပ်တဲ့ဒီပြုတ်ပြီးတော့ဖြစ်တဲ့ရုပ်ရှင်တွေပေါ့ဒီကမွန်းနေလို့အဲဒါဒီသိလာတယ် ရိပ်မစိတ်ကြည့်လာတဲ့အခါကျတော့ပိုပြီးတော့တက်ကြည့်တာသိမှုတယ်ဒီလိုဆိုရဲတဖန်ရုပ်သားရဲ့ရုပ်လူရောပေါ့လေကိုယ်ကိုယ်ပြားပြားနားလည်လာတဲ့အခါတာပြီးတော့သိမှုသွားပြန်တယ်ဒီသဘောတွေကြည့်လို့တော်တော်လေးပိုင်းပိုင်းခြားခြားကြည့်ပြီးတဲ့နောက်ပိုင်းမှာနန္ဒဘောလေးတွေပေါ့ကြည့်ရကြည့်အောင်လေးမှာစိတ်ကလေးရောတိုက်တိုက်ကြသဘောမှလည်းကြည့်ကြည့်နေတာပေါ့ဒီကိစ္စကကြာပြီးအမျိုးမျိုးကြီးမှတ်တဲ့အခါမျိုးမှာလည်းပဲ စိတ်ကူးလေးတွေတစ်ခုလေးတစ်ခုပတိကုံးဟာတာမာကြည့်လို့ရှိရင်တော့အတန်းကြီးကိုဆရာပြင်တယ်လေတစ်ခုချင်းတစ်ခုချင်းယူကြည့်တဲ့အခါကျတော့လုံးလုံးလုံးကိုယ်ရတယ်စိတ်ကူးတရားကြံစည်မှုလေးတွေလည်းပဲအကြောင်းအရာတစ်ခုပေါ်မှာအတန်းလိုက်ကြည့်ပါလေစိတ်ကူးကိုစဉ်းစားမှုတွေဖြစ်တယ်အဲ့ဒီအတန်းလိုက်ကြည့်ရင်ဒေသစိတ်ဆိုင်မှလို့ရှိရင်ဘာစိတ်ကူးကြကအာယုံမပြောက်ဘူးမပြောက်မချင်းပါဘူးအဲ့ဒီစိတ်ကူးလေးတွေကလည်းပဲတစ်လုံးတစ်လုံးလေး ကိုယ်ကျိုးကိုယ်ကျိုးနဲ့ဒီလိုလေးကြီးတယ်ဒီကတော့တဏှာကြီးသွားနေတာကတတိကုန်းကိုတန့်ကြည့်လို့ရှိရင်အတန်းကြီးဖြစ်နေတယ်ဒေဇာသစ္စာကြီးကိုကြည့်လို့ရှိရင်တော်တော်ကြီးကွဲနေတယ်ပေါ့ဒီကလေးလုံးလုံးကွဲနေတယ်အဲ့ဒီကကြာနာသဘောကြီးတစ်ပိုင်းထားကြည့်တာလေဒီအမျိုးမျိုးကိုဒီအစိုးရကဖြစ်ပုံလေးအမှန်ရှင်းလာတယ်အဲ့ဒီကကြာစိတ်ကသာရိသာရိပြီးတော့သိဖို့ပါတယ်ကျန်တာကြိုက်ရတယ်ကျန်တာကြက်ဟို လက်တွေ့နေတဲ့မှာလည်းဒီတိုင်းနဲ့အာယုဒ္ဒအတိဒ္ဒယုဒ္ဒအတိဒ္ဒနန္ဒကဝင်ကွဲပြားပြီးတော့မရှိမလို့သိတဲ့အပိုင်းရောက်တဲ့အခါမျိုးမှာလည်းပဲသာသာပြီးတော့သိဖွင့်သွားတယ်ဒီလိုဆိုတဲ့အဲတော့အတိတ်ကသိဖွင့်သွားတော့အတိတ်ကနဲ့ဆက်တယ်ခေါင်းတော်လည်းပဲသိမှုလိုက်ရတယ်လေဘာဖြစ်လို့လဲဆိုတော့ဒီမှခေါင်းတာကိုစိုက်မှသိမှာကိုအစီအဝါကျရင်ခေါင်းမှာလည်းကျမ်းမယ် တက်ငွေကြရင်ဘုရားလည်းကြံတယ်သတ္တဘာဝအကြောင်းအလိုက်အကျိုးဖြစ်တဲ့သက်တော်ရတရားကလည်းပဲဒီလိုပဲကျမ်းသာကျမ်းပြရမှာပဲမှန်တာမှန်ပြရမှာလို့ကနှုတ်ပြပါလေအဲတော့ဓမ္မနိယာမသဘောတရားလို့ပေါ့လေယုံနာတရားတွေပေါ်မှာအကျမ်းအမှုအလိုက်နှစ်ခုတွဲပြီးတော့ပိုင်ပိုင်ခြားခြားသိတဲ့အလိုက်ပေါ့လေအဲ့ဒါကြီးလေးကသိမ့်ွေ့သွားတော့ဘောင်းသိမ့်ွေ့တယ်သိမ့်ွေ့သွားတယ် အတိုက်ရှိတန်းစဉ်ကအမှန်တရားရဲ့ခေါင်းပေမှုကိုရိုးရိုးစိတ်နှုတ်ကျင့်ပြီးတော့မှတ်တဲ့အခါမှာဤဒကရှိနေတယ်လို့သူအရှင်းအလိုက်ပေါ့လေအတက်ကြီးကသိဖို့ပြီးတော့သွားတယ်။ဟောင်းသိဖို့ကလည်းပဲအတက်ကြီးကလည်းသိဖို့သွားတယ်ဟာငါကစိတ်ဆုံးအတိုင်းမှန်လို့ရှိမသိဘူး။မသိတဲ့ကလည်းရှိမသိဘူး။အဲဒီကကြတော့စိတ်ဆုံးလို့ရှင်းမှတ်ရတယ်။ နည်းနည်းအားဆိုင်ပါအားဆိုင်ပါကတော့ဟောင်းကိုသီလတာဖြစ်တယ်။ဝါနာနဲ့နေရာကမြေစကောင်းနဲ့ရာဝတ္ထုခတ်တော်ကခလန်းလာနေကြည့်ရတော့ပုံပေါ်မှာဆိုတော့မသီလဘူး။အဲ့တော့သီလတာမရဘူးသူတွေသိသိကြည့်ရတယ်။သိသိကြည့်တော့မသီလတာသိသွားတာပေါ့။နည်းနည်းတလန်းရတော့ဒီတလန်းရတော့ဒီမသီလတဲ့ဆန်းရတော့ဒီနောက်တော့ပြီးသွားတယ်။ဒီလိုပဲသူတို့ကအဆန်းကိုတွေ့တွေ့ပြီးတော့ ဒီစိတ်ကစားနဲ့ကြောင်းတယ်ဆိုလို့ရှိရင်တော့စိတ်ဆုံးတင်လို့ရှိရတယ်။စိတ်လုံးတင်လို့ရှိရတယ်။အဲဒီတော့ဒီသက်တာလေး။တတိယတစ်စိတ်ပါလို့စိတ်လုံးတင်လို့လည်းရှိရတယ်။အဲအကြောင်းကျိုးပွဲပြီးတော့ပြီးသွားလို့ရှိရင်လည်းပုံပြီးတော့တင်ဖြစ်သွားတယ်။အဲဒီကကျတော့စိတ်ဆုံးလေးတင်ရတယ်တော့။ဒါကလည်းကမရှိဘူးလို့ထင်ရတော့တင်ဖြစ်သွားတယ်။စက်မှုကတင်ဖြစ်သွားတော့ဟောငကိုလုံးလိုက်ရှိနေတဲ့အခါစိတ်မှုကလည်းစိတ်ဝိသွားတယ်ဖြစ်တယ်။ ပိန်နာလေးပေါ်မလာတယ်လို့ဖြစ်သွားတယ်။ပိန်နာလေးကြောက်သွားတယ်လို့ဖြစ်တယ်။အဲဒီတော့မှဒီကစိတ်ကြိုက်မှတဲ့အခါကျတော့ပိန်နာလေးကြည့်တယ်။ဒါကပေါင်းလာလေးကပြောက်သွားတယ်။စိတ်ကြိုက်ကြည့်တော့ကြည့်မှဒါကအဲပေါင်းလာလေးကပေါ်လာတယ်။တကယ်လည်းပဲဒီမိစ္ဆာမှုကိုကြောက်သွားတာလည်းရှိပါတယ်။အဲဒီမိစ္ဆာမှုကြောက်သွားတဲ့အခါကျတော့ပေါင်းကုန်လည်းကြောက်သွားတယ်။အကြောင်းရှိမှအကျိုးရှိတယ်။အကြောင်းရှိအကျိုးမဖြစ်ဘူးဆိုတာသိချင်ကြတာ။ကြိုက်တဲ့အကြောင်းကြောင့်စိတ်မှုဖြစ်ရတာ။ဒီမှုအကြောင်းကြောင့်ပေါင်းမှုဖြစ်ရတာ။ အဲ့တော့စိတ်ကိုကျူးမရှိတော့ပိန်မှုနဲ့ထောက်ကိုတရားမပေါ်ဘူးဆရာเจ้าရှိမှဆရာကျိုးတွေရှိရတာကိုဆရာเจ้าမပြည့်စုံဘူးဆိုလို့ရှိရင်တော့ခံရခြင်းထောက်လို့တောင်းလို့သိနေရှိပြီးတော့ဒီလိုဖြစ်စေမေးလို့မရဘူးအမိညာဖြစ်ရတာကိုဘုရားဘာသာနဲ့တည်းတဲ့သူသက်ဆိုင်ရာအကြောင်းကိုပြည့်စုံတဲ့အကြောင်းကိုဖြစ်ရတာလေဟောဒီမှာရပါတယ်ဒီလိုကြောင့်ပတိရင်ဘောင်းဘယ်လိုလဲမရှိဘူးဘောင်းဘယ်လိုမရှိတော့ ကြီးနေရခေါင်းဖြစ်လာတော့သူ့လိုက်ရှိနေတော့ဟောခေါင်းတိတဲ့ရှင်ကြီးဖြစ်ရကြိုက်နေတော့ပင်သွားလို့ရှိရင်အာယုဘူးလို့ရှိဟောပင်တိတဲ့ရှင်ကြီးဖြစ်ရတယ်အခုဓမ္မစိုက်ရရှိနေရင်ကဒီကံကျင့်သွားတော့ခေါင်းတိတယ်ပေါ်မလားပေါ်မလားတော့ခေါင်းတိတဲ့စိတ်ရှင်ကြီးတဲ့စိတ်ပေါ်အာရမဏိကနံတရားကမပေါ်ရအကျိုးနံတရားမပေါ်ရဘူးအကြောင်းအကျုကလူတရားရှိမှအကျိုးအာရမဏိက နတ်တရားဓမ္မပြရတာဒါလည်းပဲသိကြတဲ့အကြောင်းတော့သိကြတဲ့အကျိုးလေးကိုပြရတာသိကြတဲ့အကြောင်းမပေါ်တော့သိကြတဲ့အကျိုးကိုပြဘူးအဲဒီခါမျိုးမှာလည်းပဲဖန်ဆင်းခြင်းဝင်လို့မရဘူးဘာလို့မပေါ်ဘူးဆိုရင်ဖန်တဲ့စိတ်ကိုမသိနိုင်ဘူးသူမပေါ်ဘူးဆိုရင်ဒီတဲ့စိတ်ကိုမသိနိုင်ဘူးဖန်ဆင်းခြင်းဖောင်းနဲ့ကောင်းနဲ့တင်းနဲ့ပန်းနဲ့ချီပြီးတော့သိစီမျိုးသေးလို့ပတ်လို့မရဘူးဒါလည်းပဲ ကြောင်းကျင်းဆက်နေတဲ့ဖြစ်ပုံလေးအဲ့ဒီခါကျတော့လက်တွေပွင့်တယ်တဲ့သူကဒီလိုဝင်ပြီးပြောတာဆိုအများကြီးပေါ့ဟောတရားမတစ်ခုဆက်ပြီးတော့အားထုတ်တဲ့အခါမှာအကြောင်းကျင်းဆက်နေတဲ့ဖြစ်နေတဲ့ဥစ္စာတရားတွေကောင်းတာလေးလေးရှင်းသွင်းလိုက်တော့နည်းနည်းလေးဒီလိုလေးရှင်းသွင်းလိုက်တာနဲ့ဟိုကဖောင်းစားပြီးကျူးနေတဲ့ဖောင်းနေတဲ့ဒီလိုဆုံးရောဖောင်းနေဆုံးရောအဲ့ဒီအဆုံးသတ်ပိုင်းလေးကိုကြွားတွေ့တဲ့အခါကျတော့ဖောင်းမှုခေါ်တဲ့တောင်းလို့ကြတဲ့သဘောဟာ အကြောင်းတိုက်ဆိုင်လို့ဖြစ်ပေါ်ပြီးတော့ကွယ်ပြောက်သွားတာပဲဆိုတော့မြဲတာလေးကိုသိပါတယ်။ဆက်လိုက်တဲ့အခါမှာစိတ်ကကစပြီးတော့ဘောတော့ပိန်မှုလေးဖြစ်လာကြိုက်နေတဲ့ကြက်တိုက်ပိန်နေတယ်။အကျက်လည်းသုံးလည်းသုံးရောပိန်မှုလည်းသုံးရောပိန်မှုလေးအကျက်အဆုံးမှာပေါ့လေပိန်မှုအဆုံးလေးကိုကြွားတွေ့ရတော့ပိန်မှုခေါ်တဲ့ရောက်ပြီးတော့ရင်ကျသွားတဲ့ဒီသဘောဟာကြောက်ွယ်တဲ့သဘောပဲမြဲတာပဲဆိုတာသိတာရဲ့။ အဲ့ဒါကြီးမှတရားတွေရောမြဲပုံလေးသိပြီဆိုလို့ရှိရင်ကာတာပြီးတော့သိဖို့သွားတယ်သိရပုံကိုယ်လိုတိုင်းကိုသိပုံဝင်တယ်မှာအမြဲသိရသဘောပဲဆိုတာအဲ့ဒီလိုဥပဒနာဉာဏ်သိတာတဲ့ဒီကခါတိုင်းကိုကိုပြီးတော့သိဖို့သွားတယ်ဒီလိုဆိုတယ်သိတဲ့တာတဲ့ဒီသိတဲ့တာကနှလုံးဟိုအနာပြည့်တဲ့သဘောမျိုးပဲနှလုံးအားကြောင်နေတဲ့သဘောမျိုးပဲကြားလိုက်တာ နှလုံးကတိတ်ပြီးတော့လို့တော့လည်းဒီခေါင်းလေးကြည့်မနာပင်မနာပေါ့အလုံးအားနေတာပေါ့လူရောဂါတွေလည်းရှိနေတာအခုမှနှလုံးတိတ်အားရှိတာတိတ်အားရှိတာအနာတက်တာအမောကြီးကြီးလို့မနာကောင်းတာတရိတ်ကလေးပေါ်ရိတ်ကလေးဆိုခတ်တက်တယ်လို့တွေ့တဲ့အခါမျိုးမှာတားပြီးတော့တိတ်ဖြစ်သွားတယ်တရိပ်ရင်းနဲ့ကုံဆုံးပြောက်ပြက်နေတာလေးကိုတွေ့သွားတဲ့အခါကျတော့မကြည့်တော့ဘူးဖြစ်သွားတာသိမှုသွားတာလက်ရှိကောင်းပုံလာတယ်ဒီရုပ်ကြမ်းလည်းမရှိဘူးအပြင်ရုပ်တွေလည်းမရှိဘူးခါရုပ်တွေလည်းမရှိဘူး ရုပ်လူတွေတော်မှတော့ပျောက်သွားတယ်ဆိုတော့ခါရကခုနကသိကြတာတော့အဲ့ဒီအစားကြီးအတိတ်ကြီးကိုသိသိဖို့ကြခါရကလည်းပျောက်တတ်တယ်အဲအတူကတော့ပေါ်လာတဲ့အာယုန်လေးတွေကိုသိကြလာတဲ့အာယုန်လေးတွေအပြက်ကိုတက်တောင့်တက်တာလေသင်ယူဖို့လို့ဒီလိုဉာဏ်တော်ပါသိတာလည်းမတော့ကြောက်ချင်းနေတဲ့ချင်းနဲ့ကျဲပြီးတော့သိသိဖို့ဖို့ တက်တောင့်တက်တာနဲ့ရှိကောင်းတဲ့အဖိုက်ရောက်ပြီဆိုလို့ရှိရင်အသက်ကိုလုံးဝမရှိတော့ဘူး။အဲဒီမှာအာပြည့်တော့တာသုဒ္ဓကံကအာပြည့်တော့အားစိတ်ရှိလည်းပဲဒီရုံမှရှိတာပဲကားလောက်နေတဲ့ခါကျတော့လည်းမရှိပဲဒီတိုင်းဖြစ်နေတာပဲကွာ။ရုပ်တန်းကိုလုံးပြောက်နေတာပဲရုပ်တွေတော့ပြောက်နေတာပဲ။ပုံရုပ်တို့ခံရုပ်တို့ဆိုတာအဲဒီခါမျိုးမှာသုဒ္ဓပိုင်းနေတာကကွယ်ပကြတယ်သဘောတက်တက်ကွက်ပြီးတော့မြင်တဲ့အခါမျိုးမှာ တဲ့ကောကသူကပရမတ်ကောတော့ပြညာကိုဆိုတဲ့အတိုင်းပါဘူးပရမတ်ကတဏ္ဍကောနေလို့ရှိရင်ပြညာကိုငုံဆိုးသွားတာသက်တလီမှကောင်းတဲ့အပိုင်းရောက်တာပြည့်တဲ့ချိန်ကစပြီးတော့မှအတူတူလည်းဆက်လို့ရတော့ဘူးသောတော်ဘုရားဆိုခေါင်းကိုပိန်ကိုတိုင်းကိုပြည့်တာကိုခေါင်းနဲ့ပိန်နဲ့အတူတူထည့်နေတယ်ဒီလိုလေးတောင်းတာပြင်းတာလောက်တာလေးဒါလေးသူကြီးထည့်နေတယ်ပေါ်လာတဲ့အာယုံလေးတွေကခက်တွတ်တွတ်ပေါ်လာတယ်ဆိုတော့ အကုန်လုံးအစိုးနဲ့လိုက်ပြီးတော့မရှိနိုင်ဘူးထောက်တော့ကောက်ကြည့်ဖြစ်ဖြစ်နေတာကိုထောက်တော့ကြည့်ဖြစ်နေတော့ဟာအစိုးနဲ့ရှိရတာပင်မနာပဲဆိုပြီးတော့အစိုးချုပ်အသားလေးစိတ်ကလေးနဲ့ဆက်တယ်အဲဒီတော့မှပေါ်တဲ့အာရုံနဲ့ရှိမှတဲ့ရှိတယ်ဆိုရသူကလည်းသူတို့ရနေတာတော့သစ္စာပညာခေါ်တဲ့အဆိုပညာတွေနာမပညာတွေပဲအဲဒီမှာလည်းပဲချုပ်ခဲ့ပြီမရှိတော့ဘူးကအဆိုတစ်ခက်ရတော့ဘူး ရှိစရာလေးနဲ့ရှိတာလေးနဲ့ရှိစရာလေးနဲ့ရှိတာလေးနဲ့သူ့ဟာနဲ့ဒီခါတဲ့ကိုအဲဒွေရကုန်ရသွားနေတာသိတတ်တာတော့ဒီသင်္ခါရိပ္ပကညာမှာရောက်တဲ့ခါကျတော့သိတတ်တာတော့အဲဒီကကျတော့တက်တက်ရှိဒီသိဝေးတဲ့တက်ရှိဒီခါလုံးဝမရှိတော့ပါဘူးအဲဒီသွားနေတာဒီခါခါမှာအတိတက်တက်လေးကမှတ်နေရတယ်အဲဒီဒီကလည်းပဲအင်းကောင်းလို့ပြန်ဝဲဘူးလို့လို့ဘာလို့လို့ပေါ့ဒီမှာအများကြီးပါပဲဒီအရာအကြောင်းလေးကိုပြောရမယ်ဆိုအများကြီးပေါ့အများတော့ပြောရနားရလောက်ပါဘူး အဲဒီခါမျိုးမှာသရုပ်ဒဇံလို့သရုပ်ဒဇံရင့်ကျက်တဲ့ဘိုင်ရောက်သွားပြီတော့ရင့်ကျက်တဲ့ဘိုင်ရောက်သွားတဲ့ခါကျတော့သရုပ်ဒဇံရှိနေတဲ့ပုဂ္ဂိုလ်သရုပ်ဒဇံပိုင်ရှင်ပုဂ္ဂိုလ်ဟာအတက်မရှိဘူး။ဒီကျမ်းမှာပြတယ်။လက်တွေလည်းပဲဖမ်းနေတာပဲ။ဒါရီလည်းပဲဒီတိုင်းမှာလက်တွေကိုပေါ်ပြထားတာပဲ။ဒီလိုဖြစ်တယ်ဆိုတာပေါ့။ဒါယောဂီတွေတွေ့ပေါ့။အဲ့တော့ဓမ္မအဲ့ဒီသရုပ်ဒဇံနဲ့ညီမျှတဲ့အပိုင်း သုံးခုဝိပဿနာသရုပ်တဆံပါရောက်တဲ့အခါဥပ္ပခဏနဲ့ဧကကရာဥပ္ပခဏနဲ့စိတ်ဆိုင်ခြင်းလေးခြင်းဇာခေါ်သည်ဆိုတဲ့အတိုင်းပါလို့ဥပ္ပခါခေါ်တဲ့ဇာယံကဥပ္ပကရာခေါ်တဲ့ဇာယံကဇာယံကဘာလို့ပြည့်စုံတဲ့သရုပ်တဆံရောက်နေတဲ့အခါယောဂီမှာအသက်မရှိတဲ့ဒါဘာဝပဲကျန်ကန်များမှာအဲ့ဒီဟာနဲ့စပြီးတော့အသက်မရှိတဲ့ပုဂ္ဂိုလ်ခုနှစ်ယောက်ခွဲပြတာပဲတန်ရှိတဲ့ပုဂ္ဂိုလ်က အမိဝါညာမှာနေတဲ့ပုဂ္ဂိုလ်ဒီဝါညာမှာနေတဲ့ကိုယ်ကိုတတ်တယ်အဲ့ဒါကိုသိတာရှိတယ်ဒီတော့ဒီထဲမှာငုတ်ညစ်နေတဲ့ပုဂ္ဂိုလ်တဲ့ဒီရဲ့ပြီးခါကြတယ်တဲ့ဒီလိုရလို့နော်စိတ်ကြီးတဲ့ကိရိယာတွေပါရင်ငုတ်နေလို့ကျင်လာတာတော့ဒီလိုရတာလို့စိတ်ကြီးတဲ့ကိရိယာတွေပါရင်ပါတော့ဒီတိုင်းလို့ဆိုလို့ရှိရင်တော့ဒီကပပလေးရမှာရှိထားတာကိုလည်းယူအားရှိထားတာအောက်ကလည်းယူအားဘေးပတ် ပတ်ပတ်လျက်လည်းအားလည်းရှိတယ်ဆိုတော့ဒါတိတ်ကြီးဖြစ်တော့ဘူးပြီးတော့အဲနိရောဓသမဘာဆိုတာရှိသေးတယ်နိရောဓသမဘာဝင်စားတဲ့ပုဂ္ဂိုလ်နိရောဓသမဘာဝင်စားတဲ့ပုဂ္ဂိုလ်ကသိကြတယ်ကွာလောကမျိုးလောက်ပြည့်နေတဲ့ဟာတွေကပုံတော့သိကြတယ်ဒုက္ခသမချင်းနဲ့လောကကိုသတ္တမဘာဝင်စားနေတဲ့အခါမျိုးမှာသိကြရုပ်တရားရှိနေတယ်သိကြရုပ်တရားရှိနေတယ်ကွာစမ်းကြည့်လို့ရှိရင်တိတ်ကြည့်တာလည်းရှိနေသေးတယ် နိရောဓမဘာဝင်စားတဲ့ပုဂ္ဂိုလ်ကတော့ဒီသက်ရှိတာသက်တာပါမရှိတော့ဘူးဘုရားကလည်းဆက်စိတ်ကောစိတ်ကိုကြည့်ကြွယ်ပြီးတော့ဖြစ်တဲ့စိတ်တိတ်ကောစိတ်ကြောင့်ဖြစ်တဲ့ရုပ်တွေအကုန်လုံးထုတ်နေတာအဲ့ဒါနိရောဓမဘာဝင်စားတဲ့ပုဂ္ဂိုလ်ခေါ်တယ်သက်ရှိတာသက်တာကဒီစိတ်ကြောင့်ဖြစ်တာလေစိတ်ကြောင့်ဖြစ်တာဒီကျင်းတဲ့စိတ်ကြောင့်ဖြစ်တာစိတ်ကျင်းတဲ့စိတ်ကြောင့်တိုက်တာအဲ့တော့မယုံဘူးဆိုလို့ဒီလက်တွေဆန်းကြည့်တော့အောက်ကြည့်ရတဲ့ကို အောက်အောက်ယူလို့ရှိရင်ဒါတော့ဒီစုခံဆက်လာတော့ဒီစုခံဆက်လာတဲ့အခါကျတော့ဒီမှစိုက်မှသက်တာမလဲဆိုတော့အတိဒိတာပေါ်ပြီးတော့ဟောဒီထုတ်ဆိုတဲ့စိတ်ကြီးပေါ်လာတယ်ဒီလိုက်တဲ့အခါကျတော့ဟောဒီလိုဖြစ်လာတယ်ဒီကျင်းတဲ့စိတ်ကြောင့်ဒီလိုဖြစ်လာတယ်ယုံနာကျင်ထားပြီးတော့ပြန်ပြီးတော့မစိုက်ဘူးလေတော့ဘူးဆိုလို့ရှိရင်ဒါလည်းအောက်တဲ့တဲ့ကြီးပဲစိုက်တယ်စိုက်လိုက်မှသက်တာမယ်ဆိုတာဒီအတိစိတ်ကြီးအောက်တဲ့ကြီးစိုက်ကျင်တာစိုက်လိုက်တယ်လေလွတ်သွားတယ်ဒါဖြစ်သွားတယ် အကျိုးတိုက်မှုကျူတွေတိုက်နေတာဤကိုတိုက်ခြင်းနဲ့စိတ်ကြောင့်ဖြစ်ရတာကိုမရှိခြင်းတိုက်ခြင်းကိုပြစ်ကိုလို့ဖြစ်ဘူးဒါမြတ်တော်ဟောတဲ့ပုဂ္ဂိုလ်တွေကစိတ်ကြည်ခြင်းနဲ့စိတ်စိတ်ကိုတိုက်ခြင်းနဲ့စိတ်တွေအဲ့ဒါတွေစိတ်တွေပါချုပ်စိတ်တွေပါချုပ်နေတော့ကျူတွေတိုက်တယ်လို့ချုပ်နေတယ်ဆိုတော့ဝင်နေတယ်ရှိဘူးဆိုတော့အဲ့ဒါတွေကျူတွေတိုက်အဲဒီရတော်မှာဝင်လာတဲ့ပုဂ္ဂိုလ်တွေလည်းသိတယ်သူတို့ကဝင်စားနေတဲ့ပုဂ္ဂိုလ်တွေလည်းပဲ သုဒ္ဓကံရောက်နေတဲ့ပုဂ္ဂိုလ်ကိုသိတယ်ပြီးတော့သမဏကိုပြောတာပြီးတော့ပြည်ပြီးသိဆက်ပြီးတော့ဒီနာမကျမ်းဖြစ်နေတဲ့ပုဂ္ဂိုလ်နေ့ညောနေတဲ့ပုဂ္ဂိုလ်ဒါလည်းဖြစ်ဘူးစိတ်တော်ကလိမ့်ကြတဲ့ပုဂ္ဂိုလ်လည်းပဲမတည်ကြတော့ဘူးဒါလည်းဖြစ်ပြီးအဲ့ဒါတွေဖြစ်တယ်နေ့ညောပြီးတော့နေတဲ့ပုဂ္ဂိုလ်အဲတည်တဲ့ပုဂ္ဂိုလ်တက်ကြည့်ရတော့ဒါအတူပြောကြတယ်ရှိတော့ဒီမှာအစီအစဉ်တွေရှိတော့ဘူးဒါကအဲ့ဒီပုဂ္ဂိုလ်ခုမျိုးကိုပြထားပါတယ် အမိဝမ်းစစ်ရေငုံမြစ်ကြီးဆောက်ဝင်လေးပါတဲ့အော်ဒီကနတရားကြည့်ပြီးဓမ္မတွေဓမ္မဆိုတာရုပ်ရှိတဲ့ဓမ္မတွေပေါ့ရုပ်ကောနာရောရှိတဲ့ဓမ္မတွေဒီလိုဓမ္မတွေကနတ်သက်သက်တာရှိတာဒီလိုဓမ္မတွေကရုပ်သက်သက်တာရှိတာစိတ်သက်သက်ရှိတဲ့ဓမ္မကိုတရားတွေတော့ရောက်သေးဘူးဆိုလို့ရှိရင်တော့လက်ခံလို့ရတယ်တော်တော်ထိန်းရတာဒီနာတတ်တဲ့ရှိတယ်ဆိုတော့ဒီဘယ်လိုအောင်ဖြစ်နိုင်လဲဆိုတော့ ဘယ်နဲ့လက်ခံလို့မဟုတ်ဘူးလက်တွေ့တရားတော့လည်းကဒီငါးရုပ်ကညာမိုင်းတော့ရောက်တဲ့အခါမျိုးမှာအတူရုပ်တူရောခံရုပ်တူရောရုပ်တန်းရောလုံးကြီးရောသုံးပြီးတော့အသိစိတ်ကြီးလက်တဲ့ရှိတယ်အသိစိတ်ကြီးနဲ့မျိုးနေတာအဲတော့ကိုယ်မှာအသိစိတ်လေးနဲ့အသိစိတ်အသိစိတ်လေးတက်တဲ့နဲ့မျိုးလို့ဖြစ်နိုင်တယ်ဆိုလို့ရှိရင်အဲ့ဒီဘဝမျိုးလည်းပဲဘဝနဲ့ရှိတဲ့တက်တန်းရှိရှိရှိနေတယ်ဆိုတာမှတ်လို့ရတယ်နားတတ်တယ်

ဒီကောနာကဘုန်းကြီးရှိတဲ့ဇမပုံပါအဲ့ဒီအဲ့ဒီကဇမာတွေအတက်မရှိဘူးလို့ဆိုတယ်ဇမာတွေမှလည်းအကုန်လုံးတက်ရှိပါဘူးအတက်မရှိတဲ့ပုံစံတွေပေါ့အခုတခါဘုန်းကြီးတို့လက်တွေ့နေရာကိုကြည့်နေတာတော့ဒီရဲ့မြို့နေတဲ့ပုဂ္ဂိုလ်ဒါကတော့စံကြည့်ကြည့်ပါလေဒါတော့ယောဂပြရစီစီလေးဆွဲလို့အမျိုးကအောက်ကြလို့လူရောပြီးတော့သွားတာလေဒါလည်းထင်ရှားပါတယ်ကိုယ်လည်းကိုယ်ကြတော့ဒီမှာဒီမှာပါလို့အဲ့ဒါကကြားတယ်ကြောက်လာတဲ့အခါမှာ အနည်းဆုံးသရဝကညာပိုင်းတော့ကြောက်သွားလို့ရှိရင်သရဝကညာကိုညှ့နေတော့လုံးလုံးဝအတက်မရှိဘူးဒါလက်တွေ့ပဲအဲဒါကျန်တာများမှာအတက်မရှိတဲ့ပုဂ္ဂိုလ်ကခုနှစ်မျိုးပြတယ်အဲဒါဝိသုဒ္ဓဖြစ်ပေါ်လို့မှတ်သားထားဖို့ရတယ်ဆောင်းဖို့လေးပေါ်လို့ရှိပါတယ်အလူဝမ်းဖြစ်ရေနဲ့မြစ်ပြီးရဲ့ရေနဲ့မြစ်နေတဲ့ပုဂ္ဂိုလ်မြစ်နေတဲ့ပုဂ္ဂိုလ်ဆောက်ဝင်လေးပါ ဇမာဟုသမျှသက်စစ်၄ပါးသက်စစ်၄ပါးဇမာဟုသမျှနိရောဓကိုသရုတ်တခံနေတွေးဝေးလေးသည်ဧတတိဟုမှတ်ဤညခုနဝါမရသက်တဲ့ဝိတ္တိဒီကျမ်းမှာပြတာအဲကျမ်းမှာရှိရှိရကျမ်းမှာ လွယ်လွယ်နဲ့ဖတ်ရအောင်ဆိုပြီးတော့ခမလို့လုပ်တယ်ကောင်းပါတယ်ဒီလိုဆိုမှတ်ထားတယ်ကျေဆိုရမယ်အမိဝတ်စေရေဘုတ်မြစ်ကြီးဆက်ဆက်စစ်လေးပါဓမ္မဥဒမယအမိဝတ်စေရေဘုတ်မြစ်ကြီးဆက်စစ်လေးပါဆက်စစ်လေးပါဆိုတာဒီကဒီအတွက်ပါပြောတာပါပဲဒီကြားကိုခံရလိုက်ပြီးတော့ပြောတာ ဓမ္မဟုတမြာအမိဝတ်စေရေငုတ်ရစ်စီသက်စစ်လေးပါဓမ္မဟုတမြာဒီကမှာဒီဝမ်းကျေကြတာဒီဝမ်းနဲ့မှသိနေတဲ့ကိုယ်ပေါ့ ကိုဒီကစားပြီးတော့အပြင်မဆောင်ချင်းပေါ်လို့လည်းမရှိဘူး။လူထက်တဲ့ခါကျတော့စိတ်ရည်ဖြစ်တာ။ဒီကစွတ်တာလည်းစိတ်ရည်ဖြစ်တာ။ဒီလိုပုဂ္ဂိုလ်တွေကဒီကစားတယ်သူတို့ကလည်းစိတ်ရည်စားတယ်။ကျမ်းမှာအထူးရှိပါတယ်။ဒါတော့ဒီလိုကြီးကြောင်လို့သိပြီးတော့ခါကျမှသိကြ။သိသိကြည့်ရအောင်ဒီလိုကြည့်ရအောင်။ဖတ်ပြီးချင်းကလေးကြီးထွက်နေတာရင်စသစ်သလားဆိုတော့ဒါသိရအောင် ပွားတယ်ဆိုတာဝိဖာတယ်ကတော့စိတ်ရည်ဖြစ်တယ်ဆိုတာဒီလိုလူကြီးတဲ့ရဲမှာနေနေတာဒီလိုကြီးပေါ့သက်သိလေးပါးဆိုတာသက်သိကြီးပါဒါပြောတာကသူကမှားတဲ့သဘောပါဇမာပုရဏတဲ့ဇမာခံရတယ်ဘုံလုံးပါနန္တတဲ့ဇမာတွေကတော့ဒါရုပ်ကြီးတာသူပြောကြအောင်ရုပ်တဲ့ဇမာတွေကလည်းထက်တဲ့ဘုံလုံးစိတ်ကြီးတော့စိတ်ကြီးတော့ပဲဒီမှာဒီလိုစိတ်ကြီးနေစိတ်ဖြစ်ပါလိမ့်မယ်ဒီစိတ်ကြီးနေစိတ်ကိုသူလို့ဆိုလို့ရှိရင်သူစိတ်ကြီးနေပါဖြစ်တယ်ဒုက္ခကြီးတယ် ယုံနာနေလို့ရှိတဲ့ဇမခန္ဓာရတယ်ဒါတော့ရှိဘူးဒီတော့ဒီရောဓနည်းနည်းဒီရောဓမဘဝင်စားတယ်ဒီရောဓမဝင်စားတဲ့အခိုက်ကစိတ်နဲ့စိတ်စိတ်စိတ်စိတ်နဲ့စိတ်ကြောင့်ဖြစ်တဲ့ရုပ်ကိုထုတ်တယ်ဒီခါလေးစိတ်ကြောင့်ဖြစ်တဲ့ရုပ်ကိုထုတ်နေတယ်ဆိုတော့သက်သက်ဝင်လိုက်တာကစိတ်ကြောင့်ဖြစ်တာပဲဒီလိုက်ဆိုလို့ဒီစိတ်ကိုဖြစ်နေတာပဲစိတ်ကိုထုတ်နေတယ်ဆိုတော့ဒီစိတ်ကိုလည်းစိတ်ကိုမကြည့်တော့ဘူးဒီခိုက်တာဘယ်လိုမျိုးနေတာလဲဒီရောဓမဘဝင်စားတဲ့ပုဂ္ဂိုလ်စိတ်ကြည့် ဒီလိုကြိုက်တယ်။အသုဒ္ဓကံကိုသိသင်ကြတယ်။ရိုးရိုးလောကီသမဘဒီသုဒ္ဓကံကိုကြားတဲ့ပုဂ္ဂိုလ်အခုလိုဝိပဿနာကံအားထုတ်နေတဲ့ပုဂ္ဂိုလ်ဥနာသင်ကြတယ်။သုဒ္ဓကံနေတဲ့သုဒ္ဓကံရောက်နေတဲ့ပုဂ္ဂိုလ်သုဒ္ဓကံကသမီးပုဂ္ဂိုလ်တွေခေါ်တယ်သုဒ္ဓကံကသမာပါဏသုဒ္ဓကံရောက်နေတဲ့ပုဂ္ဂိုလ်ခေါ်တယ်။သူဝေဒီဘူးတဲ့။ဒါမျိုးပြောနေတဲ့ပုဂ္ဂိုလ်ပြောတာကြည့်ကြည့်အမြင်ကအမြင်ကြတယ်။ဒါတွေပေါ့ စေတတူအတူတူပေါ့အဲ့ဒါကိုရောက်ပါဘူးနိရောဓကိုသုဒ္ဓသံကိုကျွေးဝေးလေးဒီစေတတူဟုတ်ဆိုရမယ်နိရောဓဟင်သုဒ္ဓသံနဲ့ကျွေးဝေးလေးဒီအဲစေတတူဟုနိရောဓဟင်သုဒ္ဓသံကိုကျွေးဝေးလေးဒီစေတတူဟုနိရောဓဟင် ဒုက္ခသံဃေသေဝေသေတိသေတတုဟုညာနဲ့ပေါင်းဒီဝမ်းစေဒီဘုရားရှိ သက်ရှိ၄ပါးဓမ္မဝိရဏယဒီရောရခြင်းသုဒ္ဓဂာမေဒီဝေဒီစေတတုဟုဒီဝန်ဖြစ်ဒီဝေဒီစေတတုဟု တော်တော့ပါတော်တော့ပါတော်တော့ပါမယူယူညာခန္ဓာဝါမရသက်တဲ့ဝင်တဲ့ဒီအဲမယူယူညာခန္ဓာဝါမရသက်တဲ့ဝင်တဲ့ဒီမယူယူညာခန္ဓာဝါမရသက်တဲ့ဝင်တဲ့ဒီ မယဉ်ကြည်မြတ်ဒီကမှတ်ယူပါတဲ့ခလုံးဝဆိုတော့ခုနှစ်မျိုးပုဂ္ဂိုလ်ခုနှစ်မျိုးအဲဒီပုဂ္ဂိုလ်ခုနှစ်မျိုးမှာမရသက်သက်ဝင်တဲ့ဒီတဲ့သက်သက်ဝင်တဲ့ဒီမရတဲ့သက်သက်ဝင်တဲ့ဒီသုံးရဲဒါကလည်းဒီအမှန်တရားပါ ဒါယောဂီတွေဒီဘက်ရောက်လာပြီဆိုလို့ရှိရင်လည်းလည်းသိရှိကြဖို့ကိုသိရှိတဲ့တတ်တော်ရတယ်။ဒါကြောင့်ဒီဘက်ဆက်ရတာတော့ဒီဘက်ဆက်ရမှာခံတာလေ။ဒီလိုကြောက်ဘူးဆိုလို့ရှိရင်လုံးဝရပြီးတော့သိနိုင်တယ်ဆိုတော့ကိုကကြောက်ဘူးလားပါလိမ့်မယ်ဟောဒီဓမ္မအတွေ့အကြုံတွေပေါက်ပေါက်လာပြီးတော့စိတ်တုပ်တာရှိတယ်မလုပ်ပါဘူး။နှလုံးအားတွေသိကြည့်နေတာတွေကသိကောင်းတာနှလုံးအားနာတတ်တာ။ဒီလိုရလည်းပဲခါလည်းလေပတ်တယ် ဝိရိယဝိရစီမံအယုအနိဗ္ဗာန်ရောက်လာတဲ့အခါကျတော့ပฏิပတ်တိကသိတယ်အခါကြီးဖြစ်တာအဲဒီပฏิပတ်တိကဖြစ်တဲ့အဲသူ့ရဲ့သိကြည့်ရတာသိကြည့်ရတော့ကြီးတယ်နဲ့ကိုယ်ကတကယ်လို့လည်းပတ်တယ်ကပြောတာကြိုက်သွားတာဒါမှမဟုတ်သိတော့သင်္ချာသေးဘာလို့ဒီခါလေးပဲကညာမရောက်တဲ့အခါကျတော့ဥပ္ပခါဆိုတော့ဒီမာရီဥပ္ပခါကိုသိထူကြတာတတိတဝုဆိုဆိုတာကပေါ်ရင်အာရုံမတော်တတ်မှတယ်တတိတဝုဆိုဆိုတာ မဝိဇ္ဇာသဘောတူဆိုတာပုံမှန်မှအသေးပွဲလေးတွေကကအကုန်လုံးပဲဒီမှာအမှတ်ရအောင်လို့သိနေတာပဲအနာရှိနေတာဒီလိုပုံဆုံးကြောက်နေတာတိတ်ရှိနေတာဓမ္မဝိဇ္ဇာသဘောတူအဲဒီခါကျတော့အာသိမှုကလွန်သွားတာလည်းမရှိဘူးလိုတာလည်းမရှိဘူးသူကသူအလောတော်လေးဖြစ်နေတာဝိဇ္ဇာသဘောတူဆိုတာလည်းသိကြတယ်ဒီခိုက်တာမှလည်းတစ်ခါတစ်ခါသိသိသဘောတူနေတယ်ဒါလည်းသိသေးတယ်ပေါ်သေးတယ်မသိကြသေးတာအခုလည်းဖြစ်တာများပါဒီလိုပဲကဒီလိုမှဆိုရင်ဖြစ်ခဲ့တာလည်းဟုတ်တယ်ဒီလိုပဲပေါ့ဒီလိုတောင်ဝင် ပတ္တတိတဝတိပတ္တတိတဝတိလည်းရှိတယ်အေးချမ်းဆွေးရစီကအေးချမ်းတယ်စိတ်ချမ်းမှုတွေအေးချမ်းနေတာသိကောင်းတာပဲဒီဘက်မှာဒီကြတော့ဘုရားသူကြကြဖြစ်တာရှိရရှိရအောင်လေးမှာသူကြရတာလည်းလိုက်ပြီးစိုက်ကြနေတာသမာဓိတဝတိကအမှန်တူးကြဥပ္ပခာတဝတိဆိုတာတူးကြလို့ဥပ္ပခာတဝတိဆိုတာကသရဏတိနဲ့ဝိရဏသမာဓိညနေပြီးတော့လိုက်ပြီးသွားနေတာလိုက်ပြီးကြည့်ကောင်းတယ်ဇောကောင်းလို့ဘောရတိမောရတယ်နားတူးကြနေတာ အဲ့တော့ဒီမှာသံဃာတိတရားတွေဝိသုတရားတွေသိခါတာဆိုအဲဒီဝိသုတရားတွေဝိသုတရားမှာတွေ့တာတွေဆိုလို့ရှိရင်ပြောတာပြောတာပြောတာပြောတာပြောတာပေါ်တာယောဂအမျိုးမျိုးကြောက်စီနိုင်တဲ့ဆက်ရက်တဲ့စိတ်တလဲတဲ့မန္တအစိတ်ကြပြီးနိုင်တဲ့မန္တရတလဲဒီလိုကျမ်းဂန်ကြောင်းဝိသုတရားတွေကိုကုန်တူရှိပြီးဟောတာအများကြီးပဲအဲ့တော့ဒီမှာပတ္တိတရားတွေကအဲဘုဒ္ဓတရားတွေကကောင်းလို့ရအောင် အမှန်အားကပြည့်နေတော့သူ့ကြောင့်ဖြစ်တယ်စိတ်ဒုက္ခရုပ်ကြီးပေါ့စိတ်ဒုက္ခရုပ်သူတို့သူတို့ကြည့်တတ်စိတ်ကောင်းတာသူကြည့်လာတတ်တယ်ဥပါဒရုပ်တွေလည်းပဲကြည်ရင်းလာတတ်တယ်ဥပါဒရုပ်ကြည်ရင်းလာတယ်ဆိုတော့သူကြည့်လာတယ်ပြောတာဥပါဒရုပ်ဘုံဝါပုဂ္ဂိုလ်တွေသူကြည့်လာတာနားလည်းပါလာတယ်နားတိုင်းတဲ့ပုဂ္ဂိုလ်နားလည်းပါလာတယ်မကောင်းရောလည်းကွန့်လာတယ်ကြာဒီပါရီရလည်းမရတာခံနိုင်တော့အောင်ကောင်းတယ်ကောင်းတော့ကောင်းတယ် ကိုကြည်တတ်တယ်ကတော့မှသူပြောကြမရှိပါဘူးနည်းနည်းလေးအထောက်တာလေးကြည့်လိုက်တာမသိဘူးသူကရာကြည့်ကြည့်လေးကလည်းအထောက်တာလေးတိတိပေါ်လေးနေတာအဲဒီတိတိပေါ်လေးကိုလက်ခံဖိုက်နေလောက်တော့ကိုကြည်တတ်တယ်သိကောင်းလာတယ်လေဥပါဒာရေးကိုကြီးတာလေလို့ပြောဆိုတယ်အဲတော့ဘုဒ္ဓတရားကြောင့်ဖြစ်တဲ့သူ့ကိုကြည်တတ်တယ်လည်းလုံးလည်းပါပြီးတော့သွားတာကကိုကသူ့နောက်မကောင်းတဲ့သူတွေကလည်းပါနေတဲ့ယောဂါရှိနေတာကိုနောက်တော့တော့ပြီးနောက်ကြည့်ကြည့်ဖြစ်နေတာဒါသူ့ကိုကြည်တတ်တယ်လား ဒီကဘုဒ္ဓတရားရဲ့သွန်းသွန်းသွန်းနေတာခါရကမှာလေပတ်သွားတော့ကိုကတွေးဟောက်နေတာတော့သူကအစာဝင်နေလိုက်အစာဝင်နေတာကဒီကိန်းခါရပုံဘူးဆက်ကတက်ကဒီကရှင်းနေတာဆက်ကတက်ကရှင်းနေတာပြီးနောက်တက်ပြီးကိုပြီးတော့ခါရယောဂကြီးရှင်းနေတာဒီဒီကိန်းခါရကြီးရှင်းနေတာလေကြည့်ကြတော့ယောဂကြီးကြောက်သွားတယ်သူကြည့်လိုက်ဒီကလို့တွေးလိုက်တဲ့အခါကျတော့အဲ့ဒီဒါကျိုးကဘာလို့ဒါကျိုးကဆက်သွားပြီးတော့ဒါအားကြီးသိနေတယ်ဒီကောင်ကသွားပြီးတော့လုံးနေတယ် ဒီကတည်းကခလုတ်တွေမှာဖွင့်ထားတာခလုတ်တွေပွင့်နေတာပေါ့နော်တတိတံဝေဒီခလုတ်ကလည်းဒီမှာပွင့်နေတာဓမ္မဥစ္စာသံဝေဒီခေါ်တဲ့သူတို့ဘောဓိကရာသာတိတို့နဲ့ဉာဏ်ပေါ့အဲ့ဒါလည်းပွင့်နေတာလောတော်ဝိရိယကဝိရိယခလုတ်ကလည်းပွင့်နေတာဒီဒီဘာသာတိခလုတ်ကလည်းပွင့်နေတာသမာဓိခလုတ်ကလည်းပွင့်နေတာအလိုက်တင်ရှိသွားလို့ဥပ္ပဒါခလုတ်ကလည်းပွင့်နေတာခလုတ်ပွင့်ထားတဲ့အခါကျတော့သူ့အချိန်နဲ့ခုနကမိခလုတ်ပွင့်ထားတဲ့အခါကျတော့ ဒါကျုပ်ကမှဒါအားလေးကိုသိနေတယ်ပေါ့ဒီကလုတ်တွေကပွင့်နေတော့သူ့ရဲ့အချိန်နဲ့ဒီလိုမှသူ့ကြည့်တတ်တယ်တခါတည်းပဲပတ်ပြီးတော့သွားတာပွင့်လို့တခါရုပ်တတ်ပြီးပွင့်လို့နေတာလို့ကသူ့ရဲ့ဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းနန္ဒဆန္ဒဖြစ်နေတာမနသိကြတာအဲ့ဒါယောဂကြောက်တယ်ယောဂကြောက်တယ်ယောဂကြောက်တယ်ဆိုတာသာမန်စဉ်းစားလို့ကြည့်ရင်တော့ရာတော်ကြောက်တယ်လို့ဒီလိုပြောမှာပေါ့ပေါ်ဘူးအဲ့ဒီတရားတွေတော့ဘာမှမဟုတ်ဘူးတရားတွေပါတာဒီပုဂ္ဂိုလ်တွေကပြောတာပုဂ္ဂိုလ်တရားတွေက တကိုယ်လုံးလည်းပတ်နေတဲ့သိကိုကြီးသေးသည်တဲ့မျက်စိနာနာကောင်းရှာကိုခေါ်တဲ့ဥပါဒယုတ်ကြီးလည်းကြီးသေးသေးတဲ့အတန်လည်းသိကောင်းပါလားအတန်လည်းကြီးနေပါလားအတန်လည်းကြီးကောင်းတယ်ကြီးကြတယ်ဒီကအဲရုပ်ကန်းကြီးပြီးပြီးတော့နေတဲ့ကောင်လားရုပ်လူတွေပေါ့သူကြည့်သွားတာဟုတ်တရားထုတ်ပြီးလို့ရှိရင်အခုကသိတဲ့ပုံစံဒုက္ခစိတ်ကလာတော့လည်းလက်လာသွားတာပေါ့စိတ်ကြောင်းတော့ဒုက္ခလည်းကြောင်းသွားတာပေါ့လူတို့ကြည့်တာလည်းဒုက္ခပဲအကြီးကြီးကမှပြောင်းသွားတာ ကြည့်ရတာကိုအပြည့်ရှိသွားတာပါကောအတွေ့အကြုံလှပအောင်ဒီလျော်လုပ်လိုက်တာလေအကျိုးလက်ကလည်းတခါတည်းရှိတယ်အပြည့်ရှိတော့လည်းတော့ပါတွေ့တယ်လို့ဖြစ်သွားတယ်သိကောင်းတယ်နားပြီးကြတယ်အဲ့ဒီပိုင်းလူတွေတက်တယ်ကောင်းတယ်လို့ပါပဲကောင်းပြီးတော့ဒီရဲ့ဟာကိုယောဂီကသဘောကျတယ်ကာယလူတဲ့ကာယလို့ပြောနေတာမျိုးပြောအလူပါတိယာနောဒိဋ္ဌိအလူပါတိယာနောဒိဋ္ဌိနပရိနိဗ္ဗာယတိအစွဲရှိတဲ့ ယောဂီပုဂ္ဂိုလ်မှာကိလေသာငြိမ့်နေကြတာဟိုအပြင်အာယုန်ကိုဆွဲလို့ကိလေသာမငြိမ့်လာတော့ဒါတော့ပြီးပြောကြရရှိပါဘူး။ညာတော်ကြီးလည်းကြည့်ရတော့သင်္ကန်းဆိုတော့ကြောက်ဆွဲပါဆွဲညာဆွဲပါဆွဲကိလေသာငြိမ့်လာတာထားပါလား။ဟောဒီမှာငြိမ့်တတ်တဲ့နည်းနဲ့ငြိမ့်ကောင်းပိုက်ရောက်နေတဲ့အခါဒါလည်းတောက်လိုက်တာဆိုပြီးတော့ဘာဝနာရတိတရားပေါ်မှာပါလို့ဘာဝနာဖြစ်ဖြစ်မပြည့်အောင်ကောင်းရင်တရားအပြောတရားအပြောတော့ဆောင်ပြီးတော့ဓမ္မရာကဓမ္မနန္ဒီပေါ့ တရားပေါ်နှစ်သက်သွဲလာတဲ့ဓမ္မရာကနှစ်သက်ပျော်မှုတဲ့ဓမ္မနာနေတော့အဲဒီဓမ္မရာကဓမ္မနာနေကဘာဝနာရတိအောင်ခေါင်းပြီးတော့ဥတ္တတတဲ့တရားပေါ်မှာပျော်မှုတာပဲဆိုတော့ပျော်မှုဆိုတော့ခေါင်းပြီးတော့သိမွေးတဲ့ຢာကလေးကပုတ္တတတဲ့ပုတ္တတတဲ့အဲပုတ္တတဲ့ယောဂီကအဲဒီကမပြတ်တော့ဒီကုမြကြာသွားတယ်တစ်ပတ်ကြာတယ်နှစ်ပတ်ကြာတယ်ဒီလိုလုံးမတစ်လလောက်ကြာတယ်ကုမြလာနေပြီးတော့ကြာတယ်ဒီကုမြဆိုလို့ရှိရင်နိနဲ့ပြီးတော့ကြာတာရှိတယ်ဒီဘိုက် ဆိုဘက်ကမကူးဘူးအဲ့လိုကြီးတယ်။ဒါကြောင့်ကြာကောင်းတယ်ဒီလိုခွာတာဖြစ်ဘူးတတ်တာလေဒီကလောကမြတ်ထိုးတဲ့ခါကျတော့အဝိရလာတဲ့အာဘောပတ်တတ်တဲ့လူကအဝိရလာတော့ကောင်းတာသိလာတယ်။ပူပြီးတော့တတ်လိုက်ပြီဆိုလို့ဒီတတိဘုံကမနာကြောက်ကြတော့လားဘယ်ရလာမှမသိဘူးမနာကြောက်ကြတော့လားဟောဒီမှာအဲဓမ္မရာကဓမ္မနာကြီးလူကောင်းတဲ့တရားလေးပေါ်မှာတတ်မဲ့ပြည့်တဲ့တဲ့ຢာကလေးကဘာဝနာရတိဘာဝနာ ဟောမှာပျော်မှုရောင်ဆောင်ပြီးတော့သုတ္တတ္တိအဲဒီကကြတဲ့ပြိတ္တာကိုတရားထုတ်တော်လိုက်ဆိုမဲ့ညာပုံညာနဲ့အောင်လေးပါတော့အင်းမောင်ကြည့်ပြီးဒီလိုဆိုရတယ်အဲ့ဒါသိပြီးပြီလေဒီလိုခွာတာဆက်တယ်အဲ့တော့မှတ်ရတယ်ရင်းရင်းရင်းရင်းနဲ့ပေါ့ဒီဖြစ်တယ်မှတ်တော့ဒါလေးသိလို့သိတယ်ဒီလိုသွားရတယ်သောလယဟနာကိုကြည့်ပြီးဒီလိုဆိုတာဓမ္မဒီနိုင်နေတဲ့ပုဂ္ဂိုလ်များတော့မတော်လည်းယဟနာကိုကြည့်ပြီးအဲ့ဒါတော့မတော်လည်းမရဘူး လက်သမားပုဂ္ဂိုလ်ကြီးကပြည့်ရကြရှိတော့ဒီလိုက်ရင်ကောင်းတဲ့အတန်ရောက်လာလို့ရှိလို့လိုက်ဒီကာသီဆိုတဲ့မှတ်ဒါဒီကောင်းလာလို့မှတ်လို့မှတ်လို့ရှိရင်ကြော်သွားတာအဲဒီလိုမှမဟုတ်ဘူးလို့ရှိရင်တော့ဒီမှာကောင်းတဲ့ကာယကိုအထက်ရနေပြီဆိုတဲ့အတိုင်းမသိနေတာအာယုံလည်းတော့တေဝိကမသိနေတာကာယဝိရိယဖြစ်နေလို့ရှိရင်အဲဒါအထက်ဇမန်ပြရနေတာပြီးတော့လည်းအဲပြောမလဲရအောင်မှတ်ပြီးတော့ကြံ့ပြရတယ် ကာယပေါ်ပြကိုယ်တိုင်းကမြတ်တိုးတဲ့ဒီအရေးကြီးတယ်မှာအတိုင်းဆယ်တိုင်းဖတ်ကြလဲပါရှိမကောင်းတဲ့ကာယဆွဲအထက်ရနေပြီသို့ကာယပစ္စယကိုယ်တိုင်းမှာ ရတုတဲ့ဒီသုအဲ့ဒါပါပဲဟောမယ်ဆိုရင်ရိုက်ဟောကြတယ်ရှိပါတယ်ဘယ်လောက်ဒီနားလည်းလောက်ပါလေအဲ့ဒါမြတ်စွာဘုရားကအကျဉ်းနဲ့အဲ့လည်းမြတ်ပြရဘူးဆိုတာကိုလာပြောတာပဲဒိဋ္ဌဝိညာဉ်ကျင်းမဲ့သူကတွန်းတယ်လေရတည့်ရမယ်ဒီကျွဲပြီးတော့ပြင်ခါလောင်ဆင်းအောင် တတိယဆုံးမချက်ရှိနေတယ်ကျက်ပြီးလွတ်ကင်းတဲ့ကျက်ပြီးလွတ်ကင်းရမယ်ဆိုတော့မလွတ်တာမကောင်းဘူးဆိုတဲ့အိမ်ပဲပေါ့လာပေါ့ဆွဲရင်မကြည့်ရင်ကောင်းဘူးဆွဲရင်ကြည့်ရင်ကောင်းဘူးဆွဲရင်လွတ်တာကောင်းတယ်ဆိုတဲ့အိမ်ပဲပေါ့ဘာတွေဆွဲနေတာတော့ဘာတွေပေါ်မှာဆွဲနေတာဘယ်လိုဆွဲနေတာတော့ဆိုတော့တတိပုဂ္ဂိုလ်တွေမှာသရုပ်ကြည့်ရင်တော့ဒါတော့အဆွဲကြီးရှိနေတာဒါမှမဟုတ်သင်ကြားနေတာရှိနေတာရုပ်နဲ့ဘဝတင်တာက ပုဂ္ဂိုလ်ပဲတတ်တော်ပဲငါပဲသူပဲယောက်ျားပဲမိန်းမပဲဆိုတာကဒါဆိုရတယ်ရှင်းရတာကျုပ်ကကိုကရှင်းလာတာတလွဲနေလို့ဆိုနေတာအဲ့ဒါဆိုရတယ်ဒါတက်ကတက်ကလေးကြီးပြောခေါ်တယ်ဒီကြီးပြောခေါ်တယ်အဲ့ဒါလိုလိုအတွေ့လည်းမဟုတ်ဘူးအသက်ကောင်းလို့ရှိတယ်လို့တော့မှဒီလိုလဲဆိုရတာရှိသေးတယ်အတ္တအတ္တအတ္တမှာခေါ်တဲ့အတ္တသို့အတ္တအဆိုရလို့ရှိတယ်

သေဒီအဒီဆိုလို့ရှိရင်တော့ဇမာပေါ့အခြားကြဘာသာဝင်ဆိုလို့ရှိရင်တော့ God Creator ပေါ့ခိုတာအတ္တလို့တာအတ္တအဲ့အတ္တကြီးကသူကဘာလောကကြီးမှာတက်ရှိတယ်မတတ်တော့အရာဟုတ်တူပြီးတော့ဖန်ဆင်းနေဆိုတာဟုတ်တယ်အဲ့ဒါပရမအတ္တကိုယူဆတယ်ကြည့်ကျေအတ္တကြီးမဟာအတ္တကြီးပေါ့သူကအကုန်လုံးနားလည်တယ်အကုန်လုံးဆိုးရတယ်လေတော့မျက်ကြည့်ရဲသူကဆင်းရဲဒုက္ခအတ္တကြီးရှင်းနေတယ် ပြုလို့ဆိုရဲဆိုပြီးတော့ဘုရားကျမ်းစာမှာလည်းပါပါတယ်ဒါလည်းဒါရဆမ်းလို့ပေါ့အခုဒီဒီလိုပါဒီလိုပုဂ္ဂိုလ်ကဆမ်းလို့ပြီးတော့ကျမ်းကျမ်းစာတော့ပြည့်စုံပါနေတယ်အဲသူကမှကမ္ဘာလောကကြီးမှာဆုံးဖန်ဆင်းတဲ့ကမ္ဘာလောကကြီးမှာပြီးတင်းနေတဲ့တတ္တဝါတွေပေါ့ဒီကအပါဝအလုံးတတ္တဝါတွေသုံးလိုက်တယ်ဖန်ဆင်းဖန်ဆင်းရတော့တတ္တဝါတွေကတော့အတက်မရှိတော့မလုံချနိုင်ဘူးဟောသူကသူကအတက်သေးကိုလို့သူကအတက်သေးကိုခွဲ့သူ့ဆရာသားကိုအတက်သေးရတာ အဲ့ဒါအဲ့တော့မဟာအတ္တကြီးကနေပြီးတော့တိတ်ကလေးကိုအတူတူသိနေလိုက်တာအဲ့တော့အတူတူသိနေလို့အတူတူတတ္တဝါတွေမှာရှိတဲ့အသက်ကောင်းမှုမှာဇီဝအတ္တကိုခေါ်တယ်အသက်ကောင်းကြီးအသက်ကောင်းမှုတတ္တဝါတိုင်းမှာသူအတူတူရှိရတယ်အဲ့ဒါလေးကမြဲတယ်သူကတတ္တဝါအကောင်ကြီးတော့သူကလည်းအတ္တလည်းလိုက်ကြည့်တယ်တွဲစိတ်မှာရှိတဲ့အတ္တကပြီးတယ်ဒီမှာရှိတဲ့အတ္တကပြီးတယ်တတ္တဝါရဲ့ အဲအကောင်အနေထားအလိုက်ပါလို့ဒီအတ္တလည်းရှိပါတယ်သူဆိုရဲဒီကသူအမြင်လေးတွေပါလေတဲ့ဒီမှာကြတာပုံလေးတွေကကြတာအောင်ကြကောင်းတာဒီဟိလူကျမ်းနေရဆိုတာအတ္တကြောင့်ရေးထားတယ်ကသိခန္ဓာတာအဲဒါဒီကအတ္တအသက်ကောင်ရှိတယ်လို့ခါတယ်ရုပ်ကိုကြီးပြည့်စည်သွားလို့လည်းအဲဒီသက်ကောင်ကပြည့်စည်ဘူးတဲ့ကြာရုပ်ကြီးခန္ဓာတို့ပြောလို့သူကသိရတယ်သူကမြင်ရတယ်လို့ဆိုရဲသူကအဲဒါအဲ့ဒီအစွဲကြီးရှိတာ ပမာလည်းလည်းကျွဲတာပါပဲဒီနေ့ကတော့ပြောတော့ပါလိမ့်ကလေးငယ်ကကွယ်တော်သွားပြီဆိုလို့ရှိရင်အဲကလေးငယ်ရှိတဲ့မိခင်ကကွယ်တော်သွားလို့ရှိရင်ကလေးငယ်လက်ကြာကောင်းလေးပါဒီကောင်ကဇီဝအတ္တလေးကိုမိခင်ရဲ့ဇီဝအတ္တလက်ကြာလာလာပြီးတော့ကတ်သူတလာတတ်ပါဘောတစ်ချိန်ကြလို့ရှိရင်တဲ့သူတရဲ့လက်ကြာကိုဖြစ်တော့မိခင်လက်ကြာနှုတ်သွားတယ်လေလူကလေးကကလေးသူဆုံးသွားတယ် အဲ့တော့မိခင်လိပ်ကြတယ်ကားရဲ့လိပ်ကြခွဲရတယ်ဆိုတာပေါ့လေလိပ်ကြခွဲရနေရရှိတယ်အဲ့ဒါလည်းပဲအတ္တအစွဲတမျိုးပဲလည်းပဲဘုရားဘာသာနဲ့တည်းကမှမရှိဘူးတာကြီးအတ္တမရှိအသက်ကောင်းမရှိဝိညာဉ်ကောင်းမရှိလိပ်ကြကောင်းမရှိကြောက်ကြွဆိုင်ရောဖြစ်နေတဲ့ရုပ်တရားနာတရားသဘာဝတွေဒါပဲရှိတာပဲဒါပဲလက်ခံတာပဲမရှိဘူးခံစိတ်ကမရှိဘူးဒါလေးတရားတော်ကအကြောင်းလေးတွေလည်းဒါအကြောင်းကြောင့်ဖြစ်ရတာရှိတယ်စိတ်အကြောင်းကြောင့်ဖြစ်ရတာရှိတယ် ဒါတော့ဥဒုကြောင့်တော့ပြရတာရှိတယ်အာရအကြောင်းတော့ပြရတာရှိတယ်အကြောင်းတွေပါလေဒီအကြောင်းတွေဒါပဲအကြောင်းဟာခံရခြင်းဟာကိုလိုကိနေတာခံရခြင်းမဟာအတ္တဓမ္မအတ္တကြီးလည်းမရှိဘူးဒီရဲ့ခံရခြင်းကဖြစ်တဲ့တတ္တဝါရဲ့အတူတူမှရှိနေအသက်ကောင်းလေးဆိုတာလည်းမရှိဘူးအဲအကြောင်းကျိုးပဲရှိတာဒါပဲလက်ဆက်နေနေတာအဲတော့ယုတ်တဏ္ဍာရလာတဲ့ပုဂ္ဂိုလ်ကအခုလိုဘုရားဆုံးမှာဇာတိအနေနဲ့လည်းမသိဘူးဇာတိအနေနဲ့ဒီလိုဆိုလက်တွေ့ကိုဝေးရောဘူး

အတ္တရှိတယ်ဒီလည်းဆွဲလောက်ကိုဆက်ဖြစ်သွားပြန်လို့ဆိုတာ။ဒါတော့ဘုန်းကြီးတို့ဒီယောဂီတွေသွားတော့ဖြစ်ခြင်းတွေလုံနာတရားတွေကိုသိစေလိုက်ပြီးတော့မဖြစ်လို့ရှိရဲ့ငါကမြင်တယ်ငါကောင်းလို့ရမြင်တယ်ငါကကြားတယ်ငါကောင်းလို့ကြားတယ်နာနာလည်းငါကောင်းလို့ရပဲပရမအတ္တကြီးခွဲပြီးတော့ငါကောင်းလို့ရပဲဟိုကပရမအတ္တကြီးအလိုကြတယ်ထာဝရဘုရားအလိုကြတယ်မြင်ဆုံးမြင်စီကြားဆုံးကြားဆုံးအကုန်လုံးအလိုကြတယ်သေတာတော်မှထာဝရဘုရားအလိုကြတယ်ဟုတ် ဒီလိုဖြစ်တယ်။ကျင်တာလဲသာဝရဘုရားအလိုကြ၊သေတာလဲသာဝရဘုရားအလိုကြအကုန်လုံးပြုလိုက်ရတယ်။သူပြုတဲ့ညာအကုန်လုံးသတ္တဝါတွေကလုပ်ရတာကြီးပဲ။လာကိုလာသွားကိုသွားတော့ဒီလိုကိုအဲ့လိုဖြစ်ကြတာ။အဲ့လိုဆွဲထားတာ။အဲ့လိုဆွဲလို့ရှိရင်အတ္တလူကောင်းသားကြီးအတွက်ကိုခန္ဓာကိုယ်ကိုတာယာကကောင်းကြည့်နေတာဒီခန္ဓာကိုယ်တာယာကြီးဘဝဆက်တယ်လည်းကောင်းကြည့်နေတာဟုတ်သနာတွေဖြစ်တယ် ဒီလောကကျတော့ကြည့်ပါလားဒွါသဘောကစိတ်ဆိုင်နာပြီးစိတ်ခိုက်လာပြီးတော့ပြုလုပ်ပါတဲ့ကမရှိဘူးဆိုရုံနာနေတာမသိဘူးရုံနာနေတာမသိဘူးဆိုလို့ရှိရင်ပုဂ္ဂိုလ်တ attva ငါဒီလောက်ကြားလို့မိမှာပေါ့သိနေတာပေါ့လက်ရှိတဲ့ကောင်းလေးတွေကိုသိနေတာသိရင်ဒါရမှုကြောလာမှုဖြစ်တာတော့ဟုတ်ပါဘူးတက္ကရာဒီအစွဲအမနာကာလအောင်လို့လည်းပြောကြရ။နာယနတာပြည့်ဖြစ်တာကိုအမှန်မကန်သိမသိကြရင် ငါထငါဆိုင်ငါတိုင်းငါသွားငါစားငါသိငါကြည့်ငါနေတတ်ဖြစ်ဝင်ကိုငါတို့မုတ်တမှတ်တင်ရသည်တက္ကရာဒိဋ္ဌိအစွဲကြီးလာပါလားနိုင်မပါဘူးသူတို့ရဲ့သိသေးလိုက်ပြီးတော့မသိတော့မသိမသိတော့ငါကထိုင်တာငါကထတာငါကကိုယ်တာငါကဆန်ငါကြည့်တာငါနေတာဟာငါလေးတော်ကြီးကလည်းတိုင်ငံလုပ်နေတာအဲ့ငါလေးတော်ကြီးကတိုင်ငံလုပ်နေတာအတ္တပြောခေါ်တယ် အစွဲအဲ့ဒီအစွဲလေးကတာယာကျွမ်းလောင်းကိုဖြစ်တာအဲ့ဒီအစွဲကြီးကြည့်အောင်ဆိုပြီးတော့ဒီကက္ခဏာမှာသင်္ချာရုပ်နာတရားတွေဒီကက္ခဏာနဲ့ယသိနဲ့သင်္ခါရုပ်တရားမြင်လာသိတဲ့ကဏ္ဍတရားဈာတဲ့ခဏ၌နာနဲ့အတန်ကရုပ်တရားအကြရသိတဲ့ကဏ္ဍတရားနာကက္ခဏာနဲ့နှာခေါင်းနဲ့နာကရုပ်တရားနာလာသိတဲ့ကဏ္ဍတရားဈာတဲ့ခဏနဲ့ဈာနဲ့အရသာရုပ်တရားအရသာသိတဲ့ကဏ္ဍတရားသိတဲ့ခဏ၌ကိုယ်အကြည့်ကရုပ်တရား သိရတဲ့ဟာကတရားသိကြည့်တာလေးကိုပီတိပီတိတောင်းတတိလုံးဒီမာတိကြွတိဒါနတရားလေးဒီတရားနဲ့နာတရားတာတွဲချင်းဒီကုသလကြည်ရထိုက်တာမှလည်းဆံရဆံရရုံနာတရားတွေတွဲပြီးတော့ရှိတာအဲ့ဒါဒီလိုဖြစ်ခိုက်လိုက်ပြီးတော့ရှိမှာရုပ်ရနာရလို့တွဲပြီးမှာရုပ်နာတွဲပြီးမှာခုနငါထငါထိုင်ငါတိုင်ငါတော့ဆိုတာသက်ကတိအကျွဲရှင်နာအဲ့တော့ရုပ်နာရတိတိကျကျသိပြီဆိုလို့ရှိရင်ခုနမဟာအတ္တကြီးပရမအတ္တကြီးကထွက်ခါပြီးလိုက်တဲ့ဇီဝအတ္တအသက်ကောင်စိတ်ပိုင်းနေတဲ့ဒါမဟုတ်ဘူးဆိုတာ အထူးသဖြင့်ဝိပဿနာဉာဏ်ဖြစ်သွားတဲ့အခါမျိုးမှာစိတ်ရှင်ကြီးအကောင်းကြီးမဟုတ်ဘူးမရှိဘူးယုံနာရတာပဲဆိုတာရှင်းပါအဲ့ဒီကံကြီးကြမှာသာမအယူဝါဒကိုသိကြတယ်နော်ပြီးတော့ဖြစ်ခိုက်လိုက်ပြီးတော့မရှိဘူးဆိုလို့ရှိရင်အတ္တဆွဲစိတ်ကတည်းကအဆွဲပေါ့အဲ့ဒီအဆွဲကိုလည်းဖြစ်ခိုက်လိုက်ပြီးတော့ရှိရင်အဆွဲမရှိဘူးအဆွဲကျင်းနေတယ်အဆွဲကျင်းလို့ရှိရင်ဒါကကာလမှုလို့ကျင်းတဏှာလည်းကျင်းနေတော့ဟာအခုခွင့်ပြုလို့ရှိတယ် အကုန်လုံးဖြစ်တယ်လည်းရှိနေတယ်သဘောမှန်လေးကိုသိနေတော့သဘောမှမသိတဲ့အတွက်အဲ့ဒါလေးကိုကောင်းနေပြီးတော့ကာရတာမရှိတော့ဘူးမရှိဘူးဆိုလို့ရှိရင်ငါရပဲနေကြနာကသိတယ်ဆိုတာငါစိုးလေးဝင်ပြီးတော့ခုနကာရဇာတိကာရအရှိတာမရှိဘူးဒီရသေးဟာဒီလည်းပဲလူကျင်တဲ့ရပြီးတော့ဟာဒီထုတ်ကြိုက်ထားတဲ့ဟောတာယာမှုဆွဲလာမှုတွေတဘာဝဖြစ်နေတာအဲ့ဒါကမှလည်းဒါဘဝကြီးကြီးတယ်ကာနေနဲ့ကာမခါရဘဝကြီးသွားပေါ့ဘဝသက်သိမ်းပါဘဝကြီးဆက်နေတာပေါ့ အခုတည်းမှာပေါ်ရပေါ်ရလေးကိုပေါ်ရလိုက်ပြီးတော့ရှိနေတယ်ရုပ်နာရင်ဒီကြောက်တဲ့ဆက်ရောကိုသိအမြဲကိုကျဲကိုဒီဘက်တိုင်းကိုသိကိုသိသိပြီးတော့မသိလို့တွေ့တာအားလို့ပြီးတော့ပြေသွားတယ်ဟောပြေသွားတော့တခါကြီးတွေ့နေတာတခါချင်းတော့ဝါကြည့်ရတဲ့ကံကြီးလည်းမမြောက်တော့ကံမြောက်တော့အဘွားတိမဆက်တော့ဘူးအဲဒါကတ္တပတိနဲ့ညာပညာရသွားလို့ရှိရင်အဲတ္တပတိနဲ့အပယ်မှာဖြစ်တယ်ဖြစ်နိုင်တယ်ဒီစိတ်တရားကြီးပယ်လိုက်တယ်သိက္ခာပယ်လိုက်တော့ပယ်ဒီစိတ်တရားကြီးပယ်လိုက်တာတော့အပယ်မှာမရိဒ္ဓိမရတော့ သူကတိဘုရားအခုသူ့ဘုရားနောက်ဘုရားကမှသူခံယူနေနဲ့ခုနဘုရားတော့ကိုယ်ကဖြစ်လို့တော့တဏှာတွေကျင်းသွားတာဆက်လိုက်တာဘလောက်ခံတာသွားတယ်အဲရလာသလိုရှိရင်တော့ဘဝတိတ္တတဲ့ခံနေရှိတော့ကိလေသာကုန်သွားတော့ဘဝစာပြင်းသွားတာပဲအဲ့ဒါတွေကတော့ဒီမှာအဲဒီမာသုကံဒီကခွဲကြမ်းကြတယ်ရုပ်နာကိုယ်ကငါကောင်ရှင်မရှိတဲ့ပုဂ္ဂိုလ်ကမှဖြစ်နေတာရုပ်နာအဲဒီရုပ်နာတွေကိုငါကောင်ရှင်တယ်တဲ့သိနေတဲ့ကောင်ရှင် ငါကောင်ဆိုတော့တွဲတာပေါ့ငါတွဲလေးပေါ့တိတိတွဲလေးပေါ့နော်အတ္တဆိုတော့ဘယ်နဲ့ဆဲတာတွဲလို့ခါတော်ကြီးတဲ့ခါတော်ကတဏှာတွဲတာပါပေါ့တဏှာဖြစ်တဲ့ဒုက္ခဒုက္ခသမုဒိယကောင်ဒုက္ခတိအကြောင်းကိုပေါ်တတ်တယ်အဲဒါလေးပြောရမယ်ကျုပ်နံကိုယ်ပဲငါကောင်ခြင်းတွဲလို့ခါတော်ကြီးကျုပ်နံကိုယ်ပဲငါကောင်ခြင်း တွဲနေခါလောင်ပြီရုပ်နာကိုပင်ငါကောင်းခြင်းတွဲနေခါလောင်ပြီဒါအစွဲဖြစ်သွားတယ် စိတ်ကဝိညာဉ်ပြင်မတော်ပြင်းမဲ့ရလျက်မှာဒီတွဲပြီးလောက်ကင်းကာလောင်ရှင်းအောင်အဆွဲကြီးရှင်းရမယ်ကာလောင်ရှင်းရမယ်အဆွဲရှင်းတာကာလောင်မှုရှင်းတာအနာရှင်းလက်ပါပဲတိုက်တယ်အဆွဲရှိတာမကြိုက်ဘူးကာလောင်မှုတွေရှိတာမကြိုက်ဘူးပေါ့ဒါအပြစ်ရှိတာပဲအဲ့ဒါပဲအဲ့တော့ဆွဲကြီးကင်းတော်လုံနိုင်လုံနာမတိအောင်တောင်းတူတောင်းသမာတိအောင်အမျက်ရှိတဲ့သဘောကမှတိအောင်မလုပ်ရဘူးလားလုံနာ90တဲ့လုံနာ90ကျုမှခွဲ့ ဒီဒီနဲ့ကြိုက်ကြိုက်နိုင်နိုင်ဆိုင်ဆိုင်ရှိပြီးရှိပြီးတော့ပေါ်သေးပြီးဒီလိုပဲလည်းလိုက်ရှိရရှိလို့ဒီလိုတော့အမျိုးခွဲကြည့်လာတာပါပဲကြောက်ကြည့်နေမျိုးခွဲကြည့်လာတာပါပဲဒီလိုကိုသိရင်ဒီလိုနဲ့ဒီလိုမျိုးကြည့်လာတာပါပဲကျုံနာပေါ်သေးရှိမှခွဲရှိပြီးတော့မှတ်ပြီးတော့ခွဲရတာဟိုစာရုပ်အရာသိရင်သိရင်ခွဲတယ်လို့ပြောလို့ဒါသိတယ်ဒါသိတဲ့ပဲရုပ်ပဲဘာပဲညာပဲဒီသွားလို့ရတာပေါ့သူကခွဲတာကစာလည်းခွဲတာပဲပညာပဲ ဒီနာတိကဒီနာတိမှာမဟုတ်ဘဲနဲ့ဒီနာပေါ်တဲ့ရှိမှပဲမဆွဲမခါဘူးတဲ့ပေါ်တဲ့လေးလိုက်ပြီးတော့ရှိနေတော့ဒုက္ခနဲ့တော့ပွဲပြီးဆိုလို့ရှိရင်ဘယ်မှဒီမှာပုဂ္ဂိုလ်တ attva ငါသူယောက်ျားမင်းမဆိုတော့သူကမရှိပါဘူးသိနေတာပါပဲခုနအသက်ရှင်နေတဲ့ကောင်းလေးဆိုတာဆွဲအပြီးဆွဲလည်းမရှိပါဘူးဒါလည်းသိနေတာသိနေတော့အဲ့ဒီဆွဲပြီးရှိလို့ခါလောင်။သာယာဥဒနာပြရတာပဲ။ဒီဆွဲမှုသိသွားတယ်ဆိုလို့ရှိရင်ခါလာဥဒနာပဲသုံးပါပြီတော့။တွက်နေတာပဲ။ သစ္စဝရုပ်နာပေါ်စေရှိမှခွဲမဆွဲမခါကြီးရုပ်နာပေါ်စေရှိမှခွဲမဆွဲမခါကြီးရုပ်နာပေါ်စေရှိမှခွဲမဆွဲမခါကြီးဟုတ် ကျက်ပြီလို့ပြင်ခါလောင်ရှိအောင်ရှိမှထောင်းတော်ရှိမှထောင်းတော်နောက်နောက်ပြည့်ရဥတည်ရင်းဘုန်းကြီးတော်လာဒုက္ခသူလုံးဝသင်ပြီးဝိသေဥတည်နေကုန်သည်ရှိတော့မကခါလောင်တနာကြီးရှိနေတော့ခါလောင်ကဒါဒုက္ခဖြစ်ခြင်းအကြောင်းပဲဒုတိယဒုက္ခပဲအဲ့တော့ဒုက္ခဖြစ်ခြင်းအကြောင်းကမှထုတ်သွားတော့သူ့ကြောင့်ဒုက္ခလည်းမပေါ်ဘူးပေါ့နားပေါ့ဒီချက်မှတစ်ချက်ဒုက္ခသမုဒယတွေထုတ်နေတဲ့ သူ့ကြောင့်ဖြစ်တဲ့ဒုက္ခလည်းဆုံးနေတယ်စိတ်စိတ်ဆုံးဆုံးနေတာတဝဲတို့တဝဲတို့ကအဆုံးတော့ဆုံးတော့ဆုံးဆုံးနေတာနောက်တော့ဒီဝဒနာနဲ့ဒီပြည့်ပြည့်တယ်ဆိုတော့ငင်ကောင်းပိုင်းပေါ့ငင်ကောင်းပိုင်းကနေပြီးတော့ငင်ကောင်းတဲ့ဟာလေးကိုမတရားဘူးဆွဲလာဘူးမတရားဆက်သွားပြီဆိုလို့ရှိရင်ဆက်တယ်ဆိုသူကအာရုံသိပြီးတဲ့သူတွေကလည်းခါရဲကိုယူပြစ်လိုက်ကိုကုန်သွားတာငင်းသွားတာပြတ်သွားတာကြီးတယ်ရောက်သွားတာသတ္တဝါတိနဲ့ပြတ်သွားတယ်အဲဒီကကြတော့အပယ်နဲ့စတဲ့ကိရိတာတွေခါရဲပြတ်လိုက်တာ မိုက်ကဆိုမဆိုကိလေသာစပြီးတော့ကသုံးရင်းတွေရောက်သွားတာအဲဘယ်နဲ့တက်တဲ့ကိလေသာတွေကလိုက်တာတဲ့ဒါတွေမဟုတ်ဘူးသူ့ဒီဘဝမှာသူ့ရဲ့နောက်ကိုသုံးပြီးခံရင်းနဲ့ခုနကရဲ့သုံးပြီးဖြစ်လို့တဲ့သက္ကအဲဒီဟာလည်းတက်လိုက်တယ်သူ့ကြတော့ပြန်လို့ရှိတဲ့ဒါလည်းအပြီးတက်လိုက်တာပေါ့ပြတ်သွားပြီပြတ်သွားပြီဆိုတော့ပဲသိရင်ဒါမှမဟုတ်ဘူးလေရတော့သူ့ဒီနောက်ကိုသုံးပြီးခံရင်းနဲ့ခုနကလည်းတိုးပြီးတော့ပြရတယ်နောက်နောက်ဖြည်းဖြည်းဥတည်ဖြည်း အပေဇာတိကျွန်းသွားပြီသူဘဝလောက်ဘဝဇာတိကလည်းခုနဘဝလည်းပဲသိုးပြီးတော့မရှိရတော့အဲ့တော့ဝတ္တမရှိရတော့ဘူးဆိုလို့ရှိရင်တော့ဝတ္တနဲ့တတ်တဲ့သိရည်ပေါ့ဥရနာရသိရတာမဆုံးနိုင်ဟာအဲ့ဒါလည်းကျွန်းသွားတာပေါ့နောက်တော့ဒီဥဒိဝေနဲ့ဝင်လေးတော်လာဒုက္ခဆိုလို့လောက်ပါရှင်လေးဝေတဲ့ဥဒိဝေကုန်ပြီဒီလိုမျိုးကြတယ်လက်ဆောင်ကြဒီမှာဒီကိစ္စရတယ်ဘုန်းတော်ကသိကြတယ်ဒါလိုရမှာပေါ့အဲ့ဒါတမပို့ပြီးတော့ရှင်းတော့အောင်ဆိုပြီးတော့တဏှာဆိုတဲ့ဟာလေးပေါ့ မြေကကြားသက်ခဏလေးကြားသက်ခဏနဲ့နာရဲ့အတန်ကရုပ်ကြားတာတိရကနာနဲ့သူတရားနာတရားပါသူမဟုတ်ငါမဟုတ်ပေါ်လာလာနဲ့ရုပ်တဲ့ရုပ်နာပေါ်တဲ့ရှိမှခွဲသင်လွဲ့ဒိဋ္ဌိကိုကျုံတဲ့ဒါပြုတ်ပြရမှာအဲ့ဒါလေးဆိုလိုက်ကြတော့ပို့ပြီးတော့ပေါ်ရင်တော့ကြားတဲ့ခဏ၌နာနဲ့အတန်ကရုပ်ကြားတာတိရကနာ သူမဟုတ်ငါမဟုတ်ပေါ်ရနာနဲ့ယုတ်ယုတ်နာပေါ်တဲ့သူမကွယ်အဲရှင်လွဲ့ဒိဋ္ဌိတို့ရှင်လွဲ့ဒိဋ္ဌိလည်းကိုယ်နိုင်ပါလေကိုရမယ်ကြားတဲ့ခဏ၌နာနဲ့အတန်ကယုတ်ကြားတာတိတာကနာသူမဟုတ်ငါမဟုတ် ဘောဓနာနဲ့ယုတ်ယုတ်နာပေါ်စေသုမကွယ်သင်လွဲဒိဋ္ဌိဆုံးနားလားနော်ဒီတိုင်းလေဒီတော့အကြောင်းနဲ့အကျိုးနဲ့ဆက်နေရင်ကြားပြီးတဲ့စိတ်ကလေးဟာကြားပြီးတဲ့စိတ်ကလေးကတော့နားကြည့်လို့ပေါ့နားမကြည့်ရကြတာနားကြည့်ကြဘူးနားကြည့်နေတဲ့ပုဂ္ဂိုလ်ကြီးပဲကြားတာဆိုလို့ရှိရင်ဘာမှကြားဘူးဆိုနားတော့ရှိပါရဲ့ကြားကြတာမရှိဘူးဆိုလို့ရှိရင်လည်းမကြားတာကြားကြတာလည်းရှိပါ ပြီးတော့နားနဲ့ကံအကြောင်းတရားကြားတာသိတာကအကျိုးတရားအဲဒီနားလည်းမရှိဘူးကြားပြတာလည်းမရှိဘူးဆိုလို့ရှိရင်တော့သာဝရဘုရားပေါ့ကောင်းနဲ့သိနဲ့သားနဲ့ကြည့်ပြီးတော့ကြားလို့ကြားလို့လုပ်လို့မရဘူးနားလည်းကြည့်လို့သားလည်းကြည့်ရှိရပြီဒါတော့ရှင်းလင်းပွင့်နေပြီအတန်ကြီးလည်းပဲစိတ်ကရောက်နေပြီလုံးလုံးကြည့်နေပြီဆိုလို့ရှိရင်တော့မကြပါစေနဲ့လို့ကသာဝရဘုရားပေါ့ကမ်းနဲ့ကြည့်ပြီးတော့ဟန်တာလို့မရဘူးကြားလို့ကြားရပါပဲ တောင်းတခြင်းဖြစ်တဲ့တရားတွေပဲ။နားကလည်းသူ့ကံကြောင့်အခုသိက္ခာအာဟာရညီမျှနေလို့ဆက်နေရတာနားကြည့်နေရတာပဲ။အတန်ကလည်းပဲမာဒအမာဒကြီးတိုက်ခတ်လို့ဘုံဘုံစိတ်ကြောက်တယ်။အခုစကားပြောနေတာစိတ်ကြောက်တယ်။စိတ်ကြောက်တယ်အမာဒကြီးတိုက်ခတ်တယ်။အတန်ကြီးဖြစ်လာတာပဲ။အကြောက်တိုက်ဖြစ်တာ။ဘုရားဖန်ဆင်းတာကအာဝရဘုရားဖန်ဆင်းတာအာဝရဘုရားလက်ရတယ်။ဒါတော့ကြားစေခဏနဲ့နားနဲ့အတန်ကအကြောက်တရားကြားတာကြည့်တာကအကျိုးတရားတဲ့။ဒီတရားဆိုတာက နားတို့တန်တို့ကလည်းအကြောင်းနဲ့မဟုတ်ဘူးခံခြင်းကလည်းမဟုတ်ဘူးကြားသိတာလည်းပဲအကြောင်းနဲ့မဟုတ်ဘူးအကြောင်းနဲ့ပဲခံခြင်းကလည်းမဟုတ်ဘူးပေါ်နေတာလည်းအကြောင်းကျိုးပဲဒါပဲအကြောင်းကျိုးပေါ်နေတဲ့အခါမှာလိုက်ပြီးရှိလို့ရှိရင်အခုကြောင်းကျိုးပြရတယ်ဘုရားကလည်းဒီလိုကြောင်းကျိုးရှိတယ်မှာနောက်လည်းဒီလိုကြောင်းကျိုးကျိုးမှာပဲဆိုတာပဲဒီမှတ်တာပြန်ရှင်းခိုင်းတယ်ကြောင်းပဲဖြစ်တာမဟုတ်ခံခြင်းကမဟုတ်အကြောင်းနဲ့ဖြစ်နေတာတွေ့နေတာအကြောင်းနဲ့မဟုတ်ဘူးဆိုတဲ့အယူဝါဒပြောသွားပြီ သိလျော်တဲ့အကြောင်းလေးတွေကမှသူ့နားကြည့်ကြားတာကြားလို့နိမိတ်ကြီးဖြစ်နေတယ်။အတန်ကြည့်ရင်ကြားတာကြားလို့လည်းနိမိတ်ကြီးဖြစ်နေတယ်။သူကြောင့်လည်းသူကျိုးနေတယ်။သူကြောင့်လည်းသူကျိုးနေတယ်မှာသူ့ရဲ့တော့သိလျော်တဲ့အကြောင်းထည့်ပြီးတော့မိတတ်တဲ့ပုဂ္ဂိုလ်ကတော့ခန်းကြီးကိုထည့်ပြီးလိုက်တာ။အကြောင်းမဟုတ်တဲ့အကြောင်းလုံးယူလိုက်အဲ့ဒါဥဒ္ဓမဥဒ္ဓတိခေါ်တယ်။အကြောင်းမဟုတ်တဲ့အကြောင်းလုံးယူတာအဲ့ဒါအတွဲတည်းဖြစ်သွားတယ်။ဥဒ္ဓမဆရာဆရာဆရာအကြောင်းနဲ့ဆရာဆရာအကျိုးလေးကိုခွင့်တဲ့ဆက်လွယ်ပြီးတော့ပြည့်နေပုံလေးကိုရှင်းလို့ရှိတယ်။ဘယ်မလဲ။အဲဒီ ။ဘာဖြစ်လို့မရှိဘူး။ငါကရှိမှမရှိဘူး။ငါကမရှိတဲ့ဟာကိုသင်နဲ့အရှိလောက်ထားတာပဲ။သာဝရပြရဲ့ခံခြင်းလေလေသလားဆိုတာကိုဒီမှာတန်ပြရတယ်ခါလေးသိနေတယ်။မသိမလို့ရှိရင်ဒါ။ဟောအခုဒီမှာရှင်းသွားတာ။ကျဲတာလို့ဆိုတာ။ကြားတဲ့ခဏနားလေး။နားနဲ့အတန်ကအကြောင်းတရား။ကြားတာသိတာကအကျိုးတရားနားနဲ့အတန်ကအကြောင်းယုံ။ကြားတာသိတာကအကျိုးနာ။ ကြာစေခဏ၌နာနဲ့တန်ကအကြောင်းယုံရတာတိတာကအကျိုးနာအကြောင်းနဲ့မဟုတ်ဒီဖြစ်နေတဲ့တရားတွေအကြောင်းနဲ့ဘူးအကြောင်းနဲ့ပဲဖန်ဆင်းတာမဟုတ်ဘုသူပြောကဖန်ဆင်းတာမဟုတ်ဖန်ဆင်းတာမဟုတ်ဖန်ဆင်းတာမဟုတ်ပေါ်တာကြောင်းတူတာဟုတ်ကြားတဲ့ခဏ၌နားနဲ့အတန်ကအကြောင်းယုံ ဒါရတိတာကအကျိုးလံအကြောင်းနဲ့မဟုတ်ပန်ခြင်းကမဟုတ်ပေါ်တာအကြောင်းအကြောင်းနဲ့ကျိုးတာဟုတ်ကြောင်းကျိုးပေါ်စေသုမပွဲဝေပွဲမနိုင်မှုကိုချုပ်ကြောင်းကျိုးပေါ်စေသုမဖွဲဝေခွဲမနိုင်မှုကိုပြုရှားတဲ့ခဏ၌ နာနဲ့အတန်ကအကြောင်းယုတ်ကတ္တတိတာကအကျိုးနာအကြောင်းနဲ့မဟုတ်ခံခြင်းကမဟုတ်ပေါ်တာကြောက်တို့တာဟုတ်ကြောက်တို့ပေါ်တဲ့ဥမခွဲဝေခွဲမနိုင်မှုကိုကျုပ်နာအဲ့ဒါမလားအဲ့ဒီနာဇေခဏ အဲသာသနာတိသကနာတိသကနာအများကြီးပါပဲဒီမှာဒါကြီးလည်းပဲသုံးလို့ကြရနေပြီပေါ့။ဒါရုပ်နာများတာရှိရဲ့ဆိုတာပေါ့လေရုပ်နာမသိရဲ့အကောင်လေးပုဂ္ဂိုလ်ရဲ့အကောင်လေးကြောက်ကြမသိရင်ကြောက်မဲ့ဆိုတဲ့အယူဝါဒအင်းဒီမှာဖန်ဆင်းခြင်းထည့်ယူတတ်တယ်ပထမအတ္တကြီးထည့်ယူတတ်တယ်ရုပ်နာကြည့်လို့ရှိရင်တော့ဇီဝတ္တအနတ္တရူပသနာညာထည့်လို့ရှိရင်တော့ဇီဝတ္တပြုတ်သွားပြီရုပ်နာကြည့်လို့ရှိရင်တော့သက်္ကာတိပြုတ်သွားပြီ ဓမ္မအကြောင်းနဲ့အကျိုးဆက်သွယ်လို့ဖြစ်နေပုံကိုသိလို့ရှိရင်ဒီဓမ္မရှိတာသိကြည့်ပါလိမ့်။ဖန်ဆင်းရှင်ပြည့်သွားပြီ။ပရမအတ္တပြည့်သွား။အဲပရမအတ္တလည်းမရှိ၊ဒီဝတ္တလည်းမရှိ။ရှိတာပါရှိတယ်ဆိုတော့ဒိဋ္ဌာနှစ်ပါးပဲ၊ကောင်းကျိုးနှစ်ပါးပဲတဲ့။အဲဒါဒီမှာနေဖြစ်လာတာ။ဒါဓမ္မယုံနာကိုမရှိဘူးဆိုလို့ရှိရင်ပုဂ္ဂိုလ်တ attva လာပြီးယောက်ျားမင်းမှာဆွဲယူတယ်ပြီးတော့ဒါနာတွေဖြစ်တတ်တယ်ယုံနာပေါ်ဆိုရှိမှဆွဲတော့ ရုပ်ရယ်နာရယ်လို့ဒီကြောင်းတွေရယ်လို့ဒီအမြဲကိုသိအောင်ဒီဘက်တိုင်းကိုသိဖို့သိလို့ရှိရင်အဆွေကြီးကျင်းကြသွားတာဒီမှာပေါ်ရဲ့ရှိမှခွဲတယ်မဆွဲမခါဘူးတဲ့ဒီကြည့်နေတဲ့ကတိကြီးနဲ့ဆွဲတာတက်ကြွရဲ့ကောင်းကြီးနဲ့ဆွဲတာตายရာတဲ့ဒီကနေ့ဟောတာဒီရှိတော့ဘူးတဲ့ဒီကနေ့ဆိုတော့ရုပ်နာပေါ်တဲ့ရှိမှခွဲအဆွဲမခါဘူး တဲ့နေရာမှာရှိဆိုတာရှိဆိုတော့ဒါကဒါလိုလာကြဘူးဒါလိုလာပြီဆိုတော့ရှိဆိုတာဘာလို့ငါပြောလို့ရတာဒါနဲ့ပြန်ပြောရတာဟုတ်လားဆံရက်ပြန်အဲ့ဒီလိုပြောလို့တော့သူလောက်ပဲသူဒီရောက်ပါတယ်ဆက်ပြောရတယ်သူဆိုင်တမှုကာယစုသာဟုခေါ်သည်သို့ နှစ်မျိုးခွဲထားတယ်အာရမဏိပနိဗ္ဗာန်လက်ရှိပါနိဗ္ဗာန်နဲ့လောကီသမာဘကတတိုင်းလိုက်တဲ့အယုံရှိသက်သက်ရှိတာလို့အာရမဏိပနိဗ္ဗာန်လို့ခေါ်တယ်ဝိပဿနာမဲ့ဆိုတော့ယုံနာတရားတွေလည်းသိတဲ့သဘောပဲဆိုတော့ရှိတယ်ဒီရောဒသစ္စာရဲ့အခလက္ခဏာကိုသိသက်သက်ရှိတာလို့လက်ရှိပါနိဗ္ဗာန်လို့ခေါ်တယ်အဲတော့အာရမဏိပနိဗ္ဗာန်ကိုသမထသံလို့ခေါ်ပြန်တယ် လက္ခဏာနိစ္စံတစ်သိဥပဒနာဇံကိုယူပြီးတော့ဥပဒနာဇံလို့ဒီလိုခေါ်ရပြန်နော်အဲဒါလေးဆိုရနှမျိုးကွဲရတယ်အာရမဏီလက္ခဏီနှမျိုးကွဲရပြီဟုတ် အခုလောလောဆယ်အရာလိုက်ပြီးတော့ဖွဲ့ပြောရမယ်ဆိုလို့ရှိရင်သမထခံဥပဒနာကံဒါပါပဲသမထဇံဝိပဿနာနတံသူအမည်သမထဇံဝိပဿနာနတံသူအမည် သူတို့မင်းရဲ့ဌာနတဲ့ကိလေသာကိုလည်းသိရမယ်သိကြတဲ့ကိလေသမထသာနာစိတ်ကြည်လို့ရှိနေတာတော့သမထအဲ့တော့ယုံနာတရားတွေသဘာဝပေါ်ပေါ်စေယုံနာတရားတွေအမြဲတမ်းရှင်းဒီလိုတိုင်းရှိဖို့ကပ်ပြီးရှိတာဥပဒနာခံလို့လိုက်တာခန္ဓာကျက်စိတ်ကြည်ရင်ရှိတာသမထနည်းသမာဓိနည်းပေါ့ဒီမှာရှိအောင်ရှိတာကဥပဒနာနည်းတာခန္ဓာကျက်ကိုဆိုရတယ် ဒီငြိယုံမြရှိနေကသမထကံခေါ်သည်ဟုတ်လက္ခဏာ၃ရပ်ကုသိမဝိပဿနာခေါ်သည် လည်းပဲသုက္ကရိယာဆိုပရမတန်ဒုတိယကတတိယကသုဒ္ဓကံဆိုရှိတာကိုအဲ့ဒါမှလည်းပဲကံရဲ့ကံနာရဲ့ကံစိတ်ကြောင့်ဒါလေးလည်းခွဲရတယ်ကံနာလေးဒီပရမတန်ကငါးမျိုးပဲဒီမှာဒီကျော်ဤကရာဒုတိယကဤကရာဆိုတာပဲအဲ့ဒါကိုကြံပြီးသုက္ကနှစ်သိမ့်ပွားဩဇာချမ်းသာပြီတဲ့ရှိရရာရဲ့ရှိတဲ့ငါးရင်ပတ်တာကြီးတဲ့ဆိုရမှာလေ ဇံတိစင်းသာသုတိတ်ကွာသောကဆန္ဒာရီသိရာရာတွင်သိတိုက်ဝဲငါဥပဒံသိ တ်တာဟုတ်လားပထမဇာပါလေဒီကျေဒီသာရာဒီဒီဒုက္ခဧကတရာဝန်ဒီလိုဟုတ်လားအဲဒါပထမဇာပထမဇာဒီ၅မျိုးပေါ့အဲဒါဆွဲရတဲ့ဟုတ်လားဒါကြောင့်ပထမဇာဒီကျေဒီသာရာဒီဒီဒုက္ခဧကတရာပထမဇာဒီ၅မျိုး ဟုတ်လားဒီနောက်ကဒါကမ္မသနာဉာဏ်ရှိဒါဗုဒ္ဓမာဉာဏ်ရှိရှားနောက်တရားမှာသိသိပြီးတော့အားတက်တဲ့အခါကျတော့ဥပ္ပဒိကာရကိုပြောပြီးတော့ဒီတိရဲ့ဒုက္ခရဲ့ဥပ္ပဒေရာဇာနာသုံးပါးလို့မြင်ရတယ်ဒုတိယကံလို့ဆိုတာကတော့ဒုတိယပြည့်လူပိုင်းသိကြပါဆိုတော့မြစ်တိတ်ချမ်းသာသိတိုက်တာသုံးချတိကံ ပိုင်းပါဆိုတော့သိကြတယ်။နောက်တရားမှာတစ်ခုဆက်ပြီးအားထုတ်တဲ့အခါကျတော့ပြစ်ပိမှုတွေကျွမ်းပြီးတော့ဆန်းတာမှုနဲ့ဒီငယ်စစ်တိုက်မှုကဒီလိုမျိုးပဲကျန်တော့တယ်။အဲဒီငါးပါးနဲ့ပြည့်စုံတတိယကံလို့ဆန်းတာမှုနဲ့စစ်တိုက်လက်သုံးစဉ်ကံခေါ်သည်အဲခုနကပြောလိုက်ရတယ်။အဲဒုတိယကံဒီဒီဒုက္ခဒုက္ခကဒုတိယကံရှိမှာအဲဒုတိယကံရှိသုံးရ ဆိုပြီးတော့နော်နောက်ပြောပါတော့သတ္တမှုရဲ့သုတ္တရဲ့သုတ်တေကံခေါ်သည်သုတ်ဒီရရဒီဒီလိုင်းမှာသာပြီးသိတယ်ကြားရတယ်ဟုတ်လားတတိယကံတတိယကံဆိုလိုက်တတိယကံ သုခသုက္ကရာတတိယဇာတိနှမျိုးပြောပါလေဥပ္ပခာတဲ့ပြောပါဥပ္ပခာကိုအဲသရုပ်ကသရုပ်ကခံဥပ္ပခာဥပ္ပကရာသရုပ်ကခံကိုနှမျိုးအဲနှမျိုးကနှစ်ပါးဟုတ်လားသရုပ်ကခံကိုနှစ်ပါးကနားလေပြောဟုတ်လားမလား အဲ့ဒါလေးကိုပြီးပြီးပါလေမှာအတိတ်ကနားလည်ရေးကြည့်ပါတယ်ဝိတေတဲ့ဝိတေအာယုကိုကြာကြာလာတာဝိတေတဲ့ဒါလေးလည်းပြီးပြီးမှတ်တာဟုတ်လားနော်ဒါဆိုရမယ်အာယုကိုကြာကြာလာတာဝိတေအာယုကိုကြာကြာလာတာဝိတေဟုတ် အာရုံလေးတွေမရရကြာချားနေတာကိုယ်ထဲမှာလည်းလည်းကြီးတော့ကြာကိုမှတ်နေတာအဲဒါတနည်းအားဖြင့်လည်းပဲအာရုံမှကြီးသိအောင်သိခန်းတာကသိရပြရတာဦးတယ်တဲ့ဒါလက်ပြနေတဲ့မှာဟုတ်တယ်မလားတနည်းအာရုံနဲ့မှသိသိအောင်သိပြတာကဦးတယ်တနည်းအာရုံနဲ့မှသိသိအောင်သိပြတာကဦးတယ် ụtara! oote ayoote gara ra nker yo ကိုယ်တိုင်တကယ်ကိုဖြစ်တာကသစ္စာရာသမီးအာယုနဲ့ဖွဲ့ဆက်ရင်ကိုယ်တိုင်တကယ်ကိုဖြစ်တာကသစ္စာရာသမီးအာယုနဲ့ဖွဲ့ဆက်ရင်ကိုယ်တိုင်တကယ်ကိုဖြစ်တာကသစ္စာရာ ဆိုလို့ရှိရင်ဆိုကြပါကောင်းလို့စိတ်ဆိုင်ထားတယ်။ပေါက်တယ်လာတာ။ပေါက်တယ်လာတာလည်းပြီးတော့ရှိမှတ်တဲ့ဟာလေးကိုသိကျက်တယ်။ဒုပြည့်တဲ့ခါကျတော့ခံလို့ရှိနေတယ်သိသေးတာ။သိပြီးတော့ပြည့်လိုက်တဲ့ခါကျတော့ပြည့်လိုက်တဲ့ဒုက္ခဟောကအခန္ဓာကိုသွားပြီးတော့ဖတ်တဲ့ဒီပမာဆက်ဆက်ပြီးတော့ပုတ်တဲ့တဲ့ကိုအဲ့ဒါဝိသရာဆို။သိသေးတာကဝိကျက်အခန္ဓာဖြည့်ပြီးတော့ဆက်ဆက်ပြီးတော့ပုတ်တိုက်သွားတာဝိသရာတဲ့ဒီဘော ဒါဓမ္မဟောင်းတယ်လို့ဟောင်းတာလေးနဲ့မတ်တာလေးနဲ့တရားကိုသင်ပေးတာကဝိတက်အဲ့တော့ဒီမတ်တဲ့ဒီကြီးရာဒီဟောင်းအာယုံလေးနဲ့ဖွက်စားပြီးတော့ပွတ်တက်ပြီးတော့သွားတယ်လို့ပြောလို့အဲ့ဒါဝိသတာအဲ့ဒါနားလည်ကြနော်ရဲသားမဲ့ဓမ္မသင်ပေးရတဲ့ပွတ်တဲ့တဲ့ဒီအာယုံနဲ့မတ်တဲ့အာယုံနဲ့ဖွက်ကြည့်တဲ့ဒီကြီးကိုဖွက်တဲ့ဒီကြီးကိုရဲသားပွတ်တဲ့ကြီးရတယ်အဲမလို့ရဘူးအဲ့လိုဖြစ်လာတဲ့အခါကျတော့ဒီလိုနာတရားကြီးကျဲပြီးတော့ဒီအာယုံလေးပေါ်မှာ အဲအတုရတဲ့ပုံမှာလည်းဖြစ်သိလာအားရတိတိတွေဖြစ်လာတယ်ဒါဆိုရမယ်အာယုန်၌ဖြစ်သိအားရတာကတိတိအာယုန်၌ဖြစ်သိအားရတာကတိတိအာယုန်၌ဖြစ်သိအားရတာကတိတိဟုတ် အားရပြီးတော့ခါတဲ့ဝမ်းသာအောင်လို့ဖြစ်ပြီးတော့ကောင်းတယ်မိမိစိတ်ဆက်ပြီးတဲ့ခါတဲ့စိတ်တွေအဲခုန်ကျိုးပြီးတော့တိုးတက်ပြီးတော့လည်းကောင်းတယ်အဲဒါဒုက္ခခေါ်တယ်သူကဝမ်းသာပြီးတော့ကောင်းတယ်ဒီစိတ်ကြီးကဝမ်းသာပြီးတော့ကောင်းတယ်ဆိုဆိုရမယ်ဝမ်းသာတယ်ကောင်းနေတာကဒုက္ခဝမ်းသာတယ်ကောင်းနေတာကဒုက္ခဟုတ် ဒါကတော့တတိယကအဆင့်ကြီးပါလေဒီမှာဝန်တာပြီးတော့ကောင်းနေရတယ်အပြင်စားတယ်။အခုကညမနဲ့စားပြီးတော့ဒီကနေ့ကညမနဲ့ဒီပုဒ်ကံရောက်တဲ့အခါကျတော့ဝန်တာလေးကောင်းတာမရှိတော့ဝန်တာတော့တက်တော့တက်တာလေးပဲဒီဒီဒီကနေ့ကညမရောက်တဲ့အခါကျတော့ဝန်တာတော့တန်တဆိုတာလောက်ကြည့်ခြင်းလို့ညင်ကောင်းနေတာတဲ့ဒါသိချင်စားဝန်တာကရည်ရည်သက်သက်ကောင်းနေတာက ဥပ္ပခာတဲ့ဆိုရမယ်ဝမ်းမသာပဲညီညီတက်တယ်ကောင်းနေတာကဥပ္ပခာဥပ္ပခာဥရည်ဒီလိုပါလို့ရှိရကာကြီးနဲ့ခါကိုရှိရအခနဲ့ရဥပ္ပခာဥပ္ပခာမဥပ္ပခာလည်းမဟုတ်ဘူးဥပ္ပခာဒီလိုပါရင်အပ္ပမသိဆိုတဲ့အတန်မျိုးပေါ့ပေနဲ့ကာကြီးနဲ့တစ်ခါတည်းကြအောင်ခါတယ်ပိတ်ပိတ်ပိတ်ဟုတ်ပိတ်လည်းမဟုတ်ပြည့်လည်းမဟုတ်ဘာမဟုတ် ဥပိ္ပခာတဲ့ဥပိ္ပခာအဲ့တော့နော်တက်ဆိုရမယ်ဝမတာပဲဒီတက်တဲ့ကောင်းနေတာကဥပိ္ပခာဝမတာပဲဒီတက်တဲ့ကောင်းနေတာကဥပိ္ပခာဟုတ် ဒီကြက်ကရာတဲ့ဒီကြက်ကရာဆိုတာကအာယုံပေါ်မှာသိစိတ်ကိုစက်ကကြတယ်သိသိသိသိဖြစ်တယ်အဲ့ဒါဒီကြက်ကရာခေါ်တာပဲကောင်းလာလေးမှလည်းကောင်းလာပေါ်မှာသိကလေးကတ်ကြတော့သိစိတ်ကိုဝင်သွားတယ်ဒီနာရီမှလည်းဒီနာရီမှာလည်းသိစိတ်ကိုကတ်ဝင်သွားတာအခြားကပေါ်ရအောင်ကိုပေါ်ရလိုက်ပြီးသူလည်းကြည့်တော့ဒီမှာသိစိတ်ကိုကတ်ဝင်သွားတာကဒီကြက်ကရာခေါ်တယ်အဲနောက်ပိုင်းအားပြလာတဲ့အခါကျတော့သူကြီးချာချာကြီးရဲ့ဒီမှာဒီကြက်ကရာနှစ်သိစားပါဒီကြက်ကရာကြားနေတယ်တဲ့ဓမ္မတိတွေဖြစ်နေတယ် ဆိုရမယ်အာယုံ၌ကြီးကြီးတိုက်ဆိုင်သတ်သွားတာကဒီကကရာဒီကကရာအေရကရေကာကြီးကံနှလုံးသွင်းပြီးတော့တဝင်းကိုအခနဲ့ယူရတယ်ဒီကကတာဒီကကတာဆိုအာယုံ၌ကြီးကြီးတိုက်ဆိုင်သတ်သွားတာကဒီကကတာအာယုံ၌ကြီးကြီးတိုက်ဆိုင် ကတ်သွားတာကသုတကတာဟုတ်ဒီလောက်ပါလေဒီလောက်ပဲဒီလိုဒါပဲသုံးတတ်ကြရဲ့ဒီလိုကြရဲ့ဒီလိုဥဒိတဝရဏတုတ်တာအဆုံးသတ်နေရဆို သတ္တတရိဟောကြားတဲ့ဓမ္မဒေသနာယတိကနာကမ္မတဓမ္မတော်နာစိတ္တကစေနာတိသောအာနိဘောရောစေနာပိတဘောရောဒီလိုကောင်းနေသည်စိတ်ကဝင်အပြင်မဲ့အတွင်းလည်းရတဲ့မရှိကျင်းလို့ဆိုစာလောင်ကျင်းအောင်ဆိုတဲ့မြတ်စွာဘုရားရဲ့သုခမကျဒီကိစ္စကြောင့်ကျင့်သုံးနိုင်ပြီးတော့ဝိပဿနာဉာဏ်ကိုသင်တဲ့ကလေးနာမကြီးကိုဉာဏ်ကြည့်တဲ့လေးပါကိုယ်တိုင်ဆက်ရမျက်မှောက်ကြည့်ပြီးတော့အနည်းဆုံး အပေပရိသေလူရမှုအဖြစ်အောင်စေတပွားများအထုနိုင်ကြပါစေ။